လူပေါင်းဝေပေါင်းအာအင်ခမ်းမြယူပါရသည် ပုံညာစဉ်ဖြူကြောင့်အလူဝတ္ထုဤကောင်းမှုအစုစုဘုံဘုံပြည့်စုံလုံလောက်ထားမြောက်အောင်မြင်ခြင်းသည်အဟောအံဩပဲကောင်းလေစွာအဟောရောပြလိုမပြီးလက်ဖြင့်ကြည့်၍အံကြီးအလောက်ဝမ်းမြောက်စရာလွန်စွာပင်ကောင်းလာပါ၏တော်တည်း ရည်ရွယ်၍သမထံကြောင့်ဆောင်တို့ကိုဆောက်တော်ပြီးလည်းရည်စေသွန်းချလူသားရခြင်းအစရှိသောဒါနပူဇာကုသိုလ်စေရနာတို့ရဲ့သွမ်းအာနုဘောတို့ကြောင့်ဘေးရန်အန္တရာယ်ဟူသောများတော်မှအထာခတိမ်ကင်းလို့ငြိမ်းချဝိကွာကြ၍အသက်ကြီးခြင်းအနာကင်းခြင်းအကြမှာခြင်းချမ်းသာများခြင်းအစရှိသောအလိုရှိရာတောင်းတအပ်သော လောကီလောကုတ္တရာအကောင်းကျိုးချမ်းသာမင်္ဂလာအပေါင်းတို့နှင့်ပြည့်စုံကြပါ ကြမယ်လိုက်ဆိုကြမယ်ကိုယ်သီလနဲ့ကိုယ်ပဲအာရုံပြုကြဒီကလည်း၅ပါးသီလဒီကလည်း7ပါးသီလပြည့်လိုက်တာအံဗန္တိသီလရဏေနကသင်္စင်္ဂသင်္ဂသီလသမာရိယာမိသင်္ခရာသတိတော်သည်ဘုရားယရဏဘုရားယရဏ သီလသစ္စာသီလကိုဒီလေရင်ရှိသည့်တိုင်းကောင်းစွာဟောဒီပါ၏သင်ဖျားဒီတရဏေနဘုရားယတနာတရားယတနာသံဃာယတနာဤသို့ပုဂ္ဂိုလ်အသုံးပါနဲ့သာတကွာသင်္စင်္ဂအထင်္ဂပိလိုင်္ဂငါးပါးရှိသောပိလိုင်္ဂ7ပါးရှိသောပိလာသာဝံကတာမကျုံးဖို့ကြောင့်ကြံအောင်ကောင်းမွန်စွာထိန်းသိမ်းသကြ၏ အပမာရေနာမမေသောတတိတရားဖြင့်သံပါရိဓာတိပြုသောအထုကြောနလာသုတ်မေတ္တာသုတ်ပရိဒီယာတော်ကိုရုပ်ဖတ်ချင်းရောက်တော်မူကြပါဘုရားအမန္တာသကဝါတိ အာရမမုနိရာသသာသုဏန္တုသကမောခရံသမ္မာကဝနာကာလောယံဗရဏာသမ္မာကဝနာကာလောယံဗရဏာသမ္မာကဝနာကာလောယံဗရဏာနမောတတဗုဝါဒောအရဟတောသမ္မာသမ္ဗုဒ္ဓသာနမောတတဗုဝါဒောအရဟတောသမ္မာသမ္ဗုဒ္ဓသာနမောတတဗုဝါဒောအရဟတောသမ္မာသမ္ဗုဒ္ဓသာ ညာမင်္ဂလံဒွါရသာယိသိတိသုသရေဝကသုဒ္ဓနာနာရိကေသာနိရာတိမေသမင်္ဂလံဒေဝိတံဒေဝဒေဝိနာသဗ္ဗပပဝိနာသနံသာဝလောကဣတတယမင်္ဂလံတံပဒမာရေဧဝမေသုဒ္ဓဧကနမယံဘဂဝါသာဝတိယဝိရတိသဒဝနေအနာထဗေနိကာလအာရမေအထာကောညတာဒေဝတာဘိက္ခန္တယာရတိယဘိက္ခန္တဝန္တာ ကေဝလကပံဇေတဝနဟောဘသတဝါဒေနဘဂဝတေနုပသင်္ကမိဥပဒေမိတ်တော်ဘဂဝန္တာမိဝရေတဝါဧကမနာဓာတိဧကမနာမိတာခောအာရဒဝနာကရဧသဘာတိဘူရေဝမနုဿာသမင်္ဂလာညစေတယောအကင်္ဂမနာသောဒါနာမိမင်္ဂလာမုဒ္ဓမံအာဒေဝနာသာဘာလနာပဋိဌာနိသဒေဝနာဘုဇာကဘုဇနိယနာဧတမင်္ဂလာမုဒ္ဓမံ ပฏิဝါဒသာဝသောသာပုဗ္ဗေသကနာပုညတာအတ္တသနာမိသဣဒံမြလာမုဓမံအာဟုသစ္စာသိစ္စာဝိညောသတုတကိတောသုဘပြသယဝသဣဒံမြလာမုဓမံမာတာပိတုပဓာနာမုဒရောသသင်္ဃောအနာကုလသကမနာဣဒံမြလာမုဓမံဒါနိသဓမ္မသရိယပြေနကနိသသင်္ဃောအနဝိသနိကမနိဣဒံမြလာမုဓမံ အာရတိဝရတိပါပမေသာဘာနာသသယမောအပမရောသရမေတုဣဒမေနမုဒ္ဓမံအာရောသဘာရောသသတုတိသပြဉ္ညုတာကာလနာဓမ္မသဝနာဣဒမေနမုဒ္ဓမံအာနိသာသဝသတရာသမဏနိသာဒသနာကာလနာဓမ္မသာနိသာဣဒမေနမုဒ္ဓမံသဘောဇပရမသရိယသာရိယသန္တသနံနိဗ္ဗာန်တိသိကိယသဣဒမေနမုဒ္ဓမံဘုဒ္ဓသာလောကဓမ္မေစိရယသနာကမတိ အသောကဝရသံခေမဣဒံမေလာမုဒ္ဓမံဣဒိသနိကတဝနာသဗ္ဗဓမ္မရာဇိတာအဘဒသုတေကိသနိဒံတေတမေလာမုဒ္ဓမံယတာနုဘာဝရေကနိဝရသိနိဝေဒနာယိဇာနုသနာရတေနိဝမတာနိတောသုခသုပတိသုဒ္ဓသာဘဝံကေသနာပတတိဧဝမာရိကုဏဝေဒံပရိဒ္ဓံမနာမယေကရဏီယမထာကုတလေနယာနံသနာမရာမိသမေသာ သက္ကောဥဇာတုဥဇာတုအသောသတ္တမုလနာနိမာနိအန္တတကောသတ္တရောသာဘာကိသောသတ္တလောကဟုတ်တိအနေရယသနိဘောဓဘဂဝကုလေသဝနာနုကေရောနာသာကုရမသေကိနဝိညုပေဥပဝရေယောသူကိနဝကေမိနောဥဒ္ဓဘာသနာဘောနုခိတာတံယေကေတိဘာလောတသဝါသာဝရဝနောတေသာဒီကဝယေဝမနမိတိမာရကကာနုကဒုရာဒေရဝယေဝတယေဝသံဃာယဝိတုနေ ဒ္ဓဝါသံဝေသီဝသဗ္ဗတတဘောနသုခိနာတံနာပရောပရာနိကဝေဒနာတိမဉ္စရာကရာစီနာကံစီရာရောတနာတိကပညာဉာဏ်ယောတပါမိတ်စေယအလေရာမြဘုဒ္ဓမိုက်တေကဘုရားမြို့ရေကေဧဝမိသဘာဝုရေသောမာနနာဘာဝေအပရိမာဏံပရိသသဘာလောကပိမာနနာဘာဝေအပရိမာဏံဘုရားသတိယသသမဏအဝေရမသဝတံဒေတံသံဝေနဝပြာနောယောတသဝိဒမေယော ဒေတာတေတေပြပမမိဒဝိရသာမိရမဟုဒေတာလေဘဂမဝိနဝါရတရဏသဗ္ဗနောအမိတုညာကေရနိုင်သရကဝမေယပုဏရေတိတိတိပိသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓောဝိသဒနာသဗ္ဗနောသုရလောကဝိရုနုတ္တရပုရိသဓမ္မသာရတိသာရတောသနာဗုဒ္ဓောဘဂဝါဝါကာတောဘဂဝတာဓမ္မောအနေတိကောကာလိကောအိပါတိကောဗာနေဟိကောသဇာနာဝိတာဘဝိညုဟိ သုတိဘာနောဘဂဝါတောသောကသံဃောဥသုတိဘာနောဘဂဝါတောသောကသံဃောယေယတိဘာနောဘဂဝါတောသောကသံဃောအာနိသတိဘာနောဘဂဝါတောသောကသံဃောဂရိဒါကရာရိဝိဒါဣဝနိအရဝိဒါဘောဗလာဧသာဘဂဝါတောသောကသံဃောအာဝနေယဘာဝနေယဒဂိနေယသလိကရဏီယောအနုတ္တပုညကရလောကသာဧဝရတရဏနာမနာဣဇတိကောဘယဝါသာမိတတာဝါလောကသောနာယတိ ညာတို့နိဗ္ဗာန်ဝမေရလေသာရောသာနာဘောဓမနသာတော်ဘာဘေကောဒုသပိနာခန္ဓံဘုရားနုဘာဝေနာဝိနာသမေတုညာတို့နိဗ္ဗာန်ဝမေရလေသာရောသာနာဘောဓမနသာတော်ဘာဘေကောဒုသပိနာခန္ဓံဓမ္မနုဘာဝေနာဝိနာသမေတုညာတို့နိဗ္ဗာန်ဝမေရလေသာယောသနာဘောဒုနနာသာတော်ဘာဘေကောဒုသပိနာခန္ဓံသံဃာနုဘာဝေနာဝိနာသမေတု တုခါပါမင်္ဂလာရကလူဘာဝဒေဝတာဘာဝဗုဒ္ဓအနုဘာမေနသာသူမိဘာနုနေဘဝတသာမင်္ဂလာရကလူဘာဝဒေဝတာအဘာဘာနုဘာမေနသာသူမိဘာနုနေဘဝတသာမင်္ဂလာရကလူဘာဝဒေဝတာအဘာသာအနုဘာမေနသာသူမိဘာနုနေ Thank you. ယူရင်မှုဖြစ်တဲ့သရာဥဒွန်းတင်ကမိမိတို့ဆောက်လုပ်ပြီးစီးထားတဲ့ဒီမဟာစီကျောင်းတော်နဲ့အမျိုးသမီးကမ္မထာကျောင်းဆောင်ကိုဘယ်ပုံပဲနည်းရသက်ချတင်ကြောင်းအမိတ်ရှိဖို့ရာပြောက်တာတောင်းပန်ပါတယ်အဲဒီလိုပြောက်တာတောင်းပန်တာဟာမြတ်စွာဘုရားလက်ထက်တော်ကာလတုန်းကဖြစ်ခဲ့တဲ့အကြောင်းအရာတွေနဲ့ညီညွတ်ပါတယ် ရသော်ရလည်းတဲ့တော်ခါကာလတုန်းကကျေဥစွာရာဇကြိုတထေးကကျောင်းဆောင်60တနေ့တည်းနဲ့ဆောက်လုပ်ပြီးလှူဒန်းပါတယ်ခொနကမော်ဝန်သမိုင်းနေတဲ့မှာလည်းဖတ်သွားတာကြားလိုက်ပါတယ်ဒီရင်ကဆိုလို့ရှိရင်ညာတော်များသတင်းသုံးဖို့ရာအကြောင်းရလို့ဆိုတာမရှိပါဘူးသစ်ပင်အောင်မှနေကြရတယ်မြတ်စွာဘုရားကညာညာပြစ်ပြီးနေပြီးချင်း သုံးမဩဝါဒပိဝေညွန်ကြတာတဲ့ဒုက္ခမူလသင်္နာတနာနိစ္စယပပိစ္ဆာတဲ့သစ္ပယနိဥသောအကြောင်းကိုအမိပြုပြီးတော့ညာတော်များမှာညာတရားအဆုံးအားထုတ်ရတယ်လို့ဆိုပါတယ်အဲဒီလိုပဲသာသနာတော်ဥစ္စာကဆိုသစ္ပင်ရင်သစ္ပင်ရင်သစ္ပင်အောက်မှာပဲသင်သုံးပြီးတော့တရားအားထုတ်ကြရတယ် ချို့ကလည်းတောင်ကောင်းမှာချို့ကလည်းခြုံပုထဲမှာချို့ကလည်းခေါရိုးပုံမှာချို့ကလည်းကွင်းပြင်လွင်ပြင်မှာစသည်ဖြင့်သင့်တော်ရာနေရာဌာနတွေမှာပြင်သုံးပြီးတရားထုတ်ကြအဲဒီလိုကြောင်းမရှိသေးပဲနဲ့သင့်တော်ရာမှာနေရတာတွေကိုမြင်ရတော့အဲဒီရာဇိုတထေးကသရာတရားဖြစ်ပြီးတော့အကြောင်းဆောက်သူရန်သူရန်ခဲ့ပါတယ် ဒီဥစွာအကြောင်းသာမလူသားငင်ကိုရဟန်းတော်တွေရှင်းကပြီးတော့လည်းမင်းများလျှောက်ထားပါလေရှင်ဘုရားတတိတော်ကအကြောင်းဆောက်ပြီးလူကျင်တယ်အကြောင်းဆောက်လူလို့ရှိရင်ရှင်ဘုရားတို့ဒီကြောင်းသတင်းသုံးမလားလို့မင်းများလျှောက်ထားပါလေဒီကာကာလမှာရဟန်းတော်တွေကပြန်ကြားတယ်ဒါကသေးကြီးယခုအချိန်အထိတော့မြတ်စွာဘုရားကအကြောင်းနဲ့နေရမယ်လို့ဖွင့်မပြူသေးဘူးပြီးတော့ကြောင်းနဲ့နေကောင်းသလားမနေကောင်းသလား မသိဘူးမြတ်စွာဘုရားကိုကြောက်တာတောင်းမှပြီးတော့မြတ်စွာဘုရားကဖွင့်ပြလို့ရှိရင်လည်းပြန်ကြပါမယ်လို့အဲဒီလိုရှင်းကြပါလေနောက်မြတ်စွာဘုရားကြောက်တာလို့မြတ်စွာဘုရားဖွင့်ပြတဲ့အတွက်ဖွင့်ပြတဲ့အကြောင်းပြန်ကြတော့ဒီတစ်သေးကတနေ့တည်းနဲ့ကျောင်းပေါင်း60ဆောက်လုပ်ပြီးတော့သူရမ်းပါတယ်အဲဒီတော့ကျောင်းပေါင်း60ဆောက်လုပ်ပြီးသူရမ်းတဲ့အခါကလာမြတ်စွာဘုရားရှင်းဥစွာမင်္ဂလာတော်လေးနဲ့တော့ဆုံးကားပြီးတော့ ညသာဘုရားကြောက်ထားတယ်ဣတိမေဗန္တေတတိဝိဟာရပုညာတိကေနတက္ကတိကေနသာရပိတာကထာဗန္တေတေသူရရေသူပฏิပစ္စာမိဗန္တေမြတ်စွာဘုရားမေကျွန်တော်သည်ဣတိတတိဝိဟာရဤ60သောအကြောင်းဆောင်တို့ကို ဘုံညာတိကေနာကောင်းမှုကိုလိုရှိတဲ့ဖြင့်သက္ကာတိကေနာနတ်ပြည်၌ရာကိုလိုရှိတဲ့ဖြင့်ကာရာပိတာပြုလို့အားဆောက်တည်စရာပါရီရှင်ဘုရားအဲဒီကြောက်ထားပုံလေးကသိဝင်စားကြတော်ကောင်းပါလေရောင်းဆောက်ပြီးလူရနာဟာအချင်းငွေတွေကုန်ကြခံပြီးလူရနာပဲဘာအတွက်လူရနာတော့ဆိုတော့ပုံညာတိကေနာကောင်းမှုအလိုရှိတော့အဲကောင်းမှု ကောင်းမှုဆိုတာကောင်းသောအကျိုးကိုပေးတတ်တယ်။ကောင်းသောအကျိုးကိုပေးတတ်တဲ့ကောင်းမှုကိုအလိုရှိပြီးတော့တတိတော်ဒီကြောင်းတွေဆောက်လုပ်ပါတယ်။နောက်တစ်ခုကသက္ကာရှိကေနနတ်ပြည်နာရွာလည်းလိုရှိလို့ပါပဲ။ကောင်းမှုအကျိုးဆိုတဲ့နေရာမှာနတ်ပြည်နာရွာဆိုတဲ့အကျိုးကိုသူကရည်ရွယ်ပါလေ။မြတ်စွာဘုရားသာသနာတော်မှာအမြင့်မြတ်ဆုံးကတော့နိဗ္ဗာန်ပရမဝရဏိဗုဒ္ဓ နိဗ္ဗာန်နိဗ္ဗာန်ကိုပရမမြတ်ဆုံးဟူ၍ဗုဒ္ဓမြတ်စွာဘုရားတော်ဝရံဒီဟောကြားတော်မူကြကုန်၏အဲဒီလိုမြတ်စွာဘုရားဟောထားတော်မူတဲ့နိဗ္ဗာန်ဆိုတာအမြတ်ဆုံးပဲသာသနာဝင်ပုဂ္ဂိုလ်တွေကကုသိုလ်ကောင်းမှုပြုတိုင်းပြုတိုင်းမေဖို့နိဗ္ဗာန်ရပါလို့ဤဒီလိုဆုတောင်းရတယ်ဒါပေမဲ့လည်းအဲဒီတစ်ထည်ကတော့သာသနာဓမ္မတွေလည်းသိသိပုံမရသေးပါဘူးသာသနာဥစ္စာကရဟန်းတော်တွေကြီးညိုတာနဲ့သရတရားဖြစ်ပြီးတော့ကြောက်ဆောက်တယ်ရဟန်းတော်တွေကြီးညိုတာလည်းတခြားကြောင့်မဟုတ်ဘူး အဲ့ဒီရဟန်းတော်တွေကသူတို့နေရာဌာနကအဲတော်ရကသစ်ပင်အောက်ကတောင်ဆောင်ကတောင်ကောင်းကအဲချုံပုတ်သေးကတော်ရုပ်ဘုံကကွင်းပြင်ကစသည်ဖြင့်မနေ့ကင်းမှာသုံးကသုံးကဝင်ဖို့ရကြွလာကြအာတာရိကေနဗိက္ခာတေနဤညောဝဲစီတော်ရှေ့တော်တည်ခြင်းနဲ့လည်းပြည့်စုံတယ်အာတာရိကေနဗိက္ခာနတ်ကျင်ဝဲစီတော်နောက်တော်ဆိုခြင်းနဲ့လည်းပြည့်စုံတယ် မာတာရိကေနသမင်းစီရေနကြီးညိုဝဲစီသောကိုယ်ခြင်းနဲ့လည်းပြည့်စုံတယ်မာတာရိကေနသတာရိကေနကြီးညိုဝဲစီသောစာခြင်းနဲ့လည်းပြည့်စုံတယ်ဘာသာဘာတာရိကေနဘာတာရိကေနအာလောကိတေနဝိလောကိတေနကြီးညိုဝဲစီသောရှေ့သို့ရှိခြင်းကျူးကျူးကြည်ခြင်း တစောင်းကြည်ခြင်းနဲ့လည်းပြည့်စုံတယ်စသည်ဖြင့်ကိုရောမြတ်ဒေသွားဘုံလာဘုံနေဝန်ထိုင်ဝန်ကြီးစုဘုံနေကြီးညိုပဲကောင်းတယ် ဘာဖြစ်လို့ညီဝယ်ကောင်းတယ်လဲဆိုလို့ရှိရင်တရားနှလုံးသွင်းအားထုတ်နေလို့ပါပဲမြတ်စွာဘုရားဟောကြားတော်မူသတိပညာဒေသနာတော်အတိုင်းကိုမူရတဲ့ပြုတိုင်းပြုတိုင်းတတိကနောက်ကလာပြီးတော့သူ့မှတ်နေတော့ဒီညိုပဲရှိတာပေါ့တတိမရှိပဲနဲ့ဆိုရင်ဟိုကြည့်ဒီကြည့်ပြေးသွားလိုက်နောက်ဆုံးတဲ့ကိုယ်ကားတွေဖြစ်နေလို့ချင်းညိုပဲမရှိပေဘူးအဲဒီတော့ သတိပ္ပံဘာဝနာတရားတွေပွားများပြီးတော့နေတော်မူကြတဲ့အတွက်ညို့ဝဲနဲ့ပြည့်စုံနေတဲ့အဲဒီညို့ဝဲနဲ့ပြည့်စုံတဲ့အရှင်မြတ်တွေကိုမြင်ရတော့တရားတရားဖြစ်တရားတရားဖြစ်ပြီးတော့ဒီကြောင်းနေဆောက်တယ်တဲ့အဲဒီတော့ဆောက်တဲ့အခါမှာကောင်းမှုအလိုရှိလို့နတ်ရွာကိုအလိုရှိလို့ဆောက်လုပ်တယ်လို့ဆိုပါတယ်နိဗ္ဗာန်ကိုအလိုရှိလို့ဒီထဲမှာပါဘူးမြတ်စွာဘုရားကလည်းသူပြင်းမပေးပါဘူးအဲတထေကြီး နိဗ္ဗာန်သုတောင်းမပြင်းဘူးကွာသူပြောတဲ့အတိုင်းရောနာထောင်နေတာပါမပြင်းဘူးအဲ့ဒါလေးလည်းစဉ်းစားကြည့်အဲ့တော့ကုသိုလ်ကောင်းကိုပြုရဲဆိုရည်ရွယ်ချက်ရှိတယ်များသောအားဖြင့်ဆိုရင်လောကီကျိုးတွေယူရတာကများတာပါတယ်အဲလောကုတ္တရာကျိုးယူရလို့ရှိရင်တော့ပို့ပြီးတော့ကောင်းတယ်လို့ဆိုရတာပါပဲအဲဒီတည်းကတော့လောကုတ္တရာကျိုးတွေသိသိပုံမရသေးပါဘူးဒါကြောင့်အဲဒီလိုယူရချက်နဲ့ဆောက်တည်ပါတယ်ယခု မဟာစီကျောင်းတော်တို့ကမ္မထာကျောင်းဆောင်တို့ဆောက်တဲ့ဒကာရမတွေဒီထဲမှာပေါင်းနဲ့ကြည်ပြီးတော့ပါဝင်တဲ့ဒကာရမတွေလည်းအနည်းငယ်ရှိပါတယ်။ထောင်နဲ့ကြည်ပြီးပါဝင်တဲ့ဒကာရမတွေတော်များပါတယ်ခုနသင်းနေပါပြီးတော့သွားတော်များပါတယ်ရှင်နာဘောကြီးနဲ့ရေးထားတာနဲ့လည်းသွားကြည့်လို့ချင်းတော့ကိုများပါတယ်။အဲ့ဒါတွေကဘာအတွက်တော့ဆိုလို့ရှိရင်ဒီမြတ်စွာဘုရားရဲ့ ပฏิပတ်သာသနာတော်ဒီပွားဖို့သွန်ကားဖို့ရည်ရွယ်ချက်နဲ့ထောက်ကြတာပဲသေးသေးလုံးလို့ရည်ရွယ်ချက်မဟုတ်ဘူးမိမိတော့ကိုရုပ်ကိုစီးပွားနဲ့စတဲ့မျက်မှောက်အကျိုးအဲတန်တရားမှန်နတ်ရွာအကျိုးဒီလိုဟာတွေရည်ရွယ်ရည်ရွယ်ရင်းမဟုတ်ဘူးပါတော့ပါမှာပေါ့တယ်ကျင်းတော့မကင်းရပါဘူးဒါပေမဲ့လို့ရည်ရွယ်ရင်းကတော့ဖြင့် ပฏิပတ်တိသာသနာတော်ကြီးပြပွားဖို့ဒီလိုရည်ရွယ်ပါတယ်သူတို့အဖွဲ့ရဲ့နာမည်ကတတိပဌာဝိပဿနာပြပွားရေးအဖွဲ့ဒီလိုနာမည်တတ်တာအဲဝိပဿနာပြပွားရေးပဲဝိပဿနာကပဲမဲ့လို့အမျိုးမျိုးရှိပါတယ်အဲ့ဒီတည်းမှာတတိပဌာနဲ့စတဲ့ဝိပဿနာတတိပဌာဒေသနာနဲ့အညီပြုတဲ့ဝိပဿနာလို့ဒီလိုအဓိပ္ပာယ်ရှိပါတယ်တတိပဌာနဲ့စတဲ့ဝိပဿနာအကျင့်တွေပြပွားဖို့ရာဒီသင်ကဆောင်ရွက်မယ်ဆိုတဲ့အနေနဲ့ အမြည်မြည်တာအဲ့ဒီအမြည်တိုင်းပဲအခုကျောင်းဆောင်ကြီးတွေဆောက်တာကမ္မထာကျောင်းဆောင်တွေဆောက်တာအဲကျောင်းဆောင်ကမ္မထာကျောင်းတွေစပ်ပြီးတကလားအသုံးဆောင်နေသူကြတန်းရတာဘာအတွက်တုံးဆိုရင်တတိပဒဝိပဿနာပြန်ပွားဖို့ပဲအဲဒီတတိပဒဝိပဿနာကျင့်နေပြန်ပွားပြီးတော့လူများတွေအားနဲ့ဆိုတာဘုရားကြီးအသုံးမဩဝါဒတွေကိုယ်တိုင်ကိုကြအားထုတ်ပြီးတရားတရားစစ်တရားမှန်နေတရားရတာတွေကိုယ်တိုင်တွေ့သိခံစားသွားကြဖို့ရ လိုကြီးပဲပြီးတော့ဆောက်ပါတယ်ဒါကြောင့်အခုဒီမဟာစီကျောင်းတော်တွေမျိုးသမီးကျောင်းဆောင်ဆောက်ဆောက်တဲ့လူသားနဲ့သတိဓာပြန်ပွားရေးဝိပဿနာအဖွဲ့ဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်ရဲ့ရည်ရွယ်ချက်ကအမှန်အစင်တမ်းမြင့်ပါတယ်ခေါင်းကရာဇိုတထေရဲ့ရည်ရွယ်ချက်နဲ့သာလို့ရှိရင်တော့ကိုမြင့်နေပါတယ်ဟိုရာဇိုတထေရဲ့ရည်ရွယ်ချက်ကဘာလဲ ဘုံညာတိကေနာကောင်းမှုကိုလိုလိုရှိတဲ့ဖြင့်သက္ကာတိကေနာနာပြည်နာရွာကိုလိုရှိတဲ့ဖြင့်ကာရာပိတာဆောက်လို့ဆရာပါကုန်ရှင်ဘုရားအဲဒါပါတော့သူရွယ်ချက်တိုင်းသူရွယ်ချက်လည်းကောင်းပါလေအဲဒီတော့ဒီနေ့တေသူသတ္တိဝိဟာရေသူကထာပါလေတေသူသတ္တိဝိဟာရေသူပိပ္ပဇာမိဗာလိညာစွာရိယ ဒေသူတတ္တိဝိဟာရေသူထို60သောအကြောင်းဆောင်တို့၌အံတတိတော်သည်ကထာပဲဘုံပဲဤဖြင့်ပြိပိဇာမိပြင့်ရပါနိတူရပါအာနိဇက်ချပါမနိရှင်ဖရာတို့လျှောက်တာဒီကြောင့်နေဘယ်လိုလုပ်ပြီးဇက်ချလူသားရပါမလဲလို့လျှောက်တယ်ခုနကဒီကအတွင်းရင်မှုလျှောက်တာဒီနည်းပါပဲဒီနည်းနဲ့လျှောက်ရတယ်လျှောက်မှကောင်းတဲ့နည်းတွေညွှန်ကြားရမှာကိုဘုန်းကြီးတို့ကကောင်းတဲ့နည်းညွှန်ကြားရ ဟောကြားတရားဟောခြင်းဒီဥစ္စာပါလာမှာပါပဲအဲဒီကမြတ်စွာဘုရားဒေနဣဃာတိဒေသဒေဝီဟာတဲ့အာရဒနာဒရသရုဒ္ဒသံဃာသသရုဒ္ဒသသံဃာသာပဋိဌာပေဟိဒေနဤထိုသောခြင်းကိုအခါတိဖြစ်ကြီးဒေနဤထိုသောခြင်းမူရဒေတာတိဝိဟာရေပြုချုပ်စေသောအကြောင်းတို့ကိုအာရဒနာကနာတတာလာရောက်ပြီးလာရောက်လက်ဖြင့်သော သာရုတိသတသံဃာတရားလေးမျက်နှာ၌ရှိသောသံဃာအာဒိဋ္ဌပေဟိတည်စေပါလောသံဃာတော်ကိုလှိပ်ပါတဲ့သံဃာအာရည်သွန်းချပြီးလှိပ်ပါလို့ဒီလိုမိတ်ရှိပါတယ်ဘုရုံးကရွေချက်ကလည်းသံဃာတွေပဲရွေတာပါပဲပုဂ္ဂိုလ်တဦးတယောက်တပါးတလေကိုရွေပြီးဆောက်တာမဟုတ်ပါဘူးသံဃာတွေညီသူမစိုးညဆောင်ရိုက်ဒီသသံဃာတွေဒီเจ้าနေမှာနေပြီးတရားထုတ်ဖို့ဆိုပြီးသူရွေချက်နဲ့ဆောက်လို့ကြမ်းပါတယ်ဒါတော့ အာဂါယရွယ်ချက်နဲ့လည်းအညီအကျိုးလည်းကြီးတဲ့လူတန်းပုံလူတန်းကြီးကိုမြတ်စွာဘုရားညွှန်ကြားပါတယ်။ဘုန်းကြီးတို့လည်းခုခေတ်အားလျော်စွာအကျိုးကြီးတဲ့ဒကာရမတို့လည်းရွယ်ချက်နဲ့ညီတဲ့ညွှန်ကြားချက်ကိုညွှန်ကြားမှာပဲနောက်ဆုံးကြမှာညွှန်ကြား။အဲတော့ဒီကြောင်းလူလူလို့ရှိရင်ဘယ်လိုအကျိုးတွေရတယ်ဆိုတာလေးအကျိုးချုပ်ကလေးခေါ်ရအောင်။ညမောရဏတရားဆိုတာ ဒီလိုခါဟောရတာပဲဒီရင်ခါတွေကြတော့ဘုန်းကြီးကဝိပဿနာကြီးဟောနေရှိရတယ်မှတ်ရတယ်အဲမကျုံမှလို့ရင်ကိလေသာဖြစ်တယ်ရှိလို့ရှိရင်ကိလေသာငြိမ့်တယ်ဒါတွေဟောနေတာပဲအာထုပ်ပြီးတဲ့ပုဂ္ဂိုလ်တွေတော့သိဟန်ကြတယ်အာထုပ်ပြီးတဲ့ပုဂ္ဂိုလ်တွေတော့အဲ့ဒါတွေဟောလို့ရှိရင်တို့ရှိတဲ့အတိုင်းကိလေသာတွေငြိမ့်တာဟုတ်နေတာပဲမှားနေတာပဲတရားရတာတွေတွေ့ပုံနေဟောရင်လည်းတို့တွေ့တာနဲ့မှားနေတာပဲသဘောကျအေးတရားမတော်ဘူးတဲ့ပုဂ္ဂိုလ်တွေကဘာတွေဟောနေမှမသိဘူးနားမလည်ဘူးအဲ့ဒီလိုဖြစ်ဖြစ်တယ်ဒါပေမဲ့လို့ ဘုန်းကြီးတို့ကဝိပဿနာတရားကိုဟောနေတော့အလွတ်အခါအလွတ်အလွတ်တရားဟောတဲ့အခါဆိုရင်ဒီလိုပဲဟောရတယ်ဝိပဿနာကိုများများသာသိပြီးဟောတယ်အခုလောကကာလမှာတော့ကုသိုလ်ကောင်းမှုနဲ့စပြီးအကျိုးကျေးဇူးတွေပေါ်ပြပြီးဝမ်းမြောက်ဝမ်းသာစရာတရားတွေကိုပေါ်ပြရတယ်။မြတ်စွာဘုရားကလည်းဒီလိုပါပဲအဲဒီတိကြီးကျောင်းရည်စကြလူရတဲ့အခါကာလအနုမောဒနာတရားမြတ်စွာဘုရားဟောတဲ့အဲဒီမှာဝိပဿနာတရားတွေဘာတွေမဟောပါဘူး။ ရောင်းလူရဲ့ဒါနရဲ့အကျိုးကြီးပုံတွေကိုမြတ်စွာဘုရားဟောတယ်အခုဒါလေးအကျိုးကျုပ်ခေါ်ရမယ်တိတံဩနံပတိဟာတိတော်ဝါလအမိကာနိသပရိသပေသမဂတိတိတိရေသာပိဟုတ်တိယောတောဝါဒတဘောဂောသင်္သာတော်ပတိဟိတိဝိဟာရောကြောင့်ဒီပိတံအေကိုပတိညတိပေရဤဩနာဘုဂောပတိဟညတိပေရဤကြောင့်ဆိုတာက ကြောင်းကနဲ့ဝင်နေလို့ရှိရင်အေးတဲ့ခါလည်းမအေးရဘူးဘူးတဲ့ခါလည်းမပူရဘူးအေးဘူးကာကွယ်တတ်တယ်တဲ့ဒါချင်းကြားကြတယ်သရောဝါလာမိဂာနိသသရောထုံးမတဘာဝါလာမိဂာနိသပါရဲ့သိစ္ဆံဘေးရတို့ကိုလည်းပြည့်ဟင်ရဲ့တိပဲဖြောက်ကာကွယ်ရဤတော်ထဲမှာအကြောင်းဆောက်ထားတဲ့ရှင်ဒီတုန်းကရဟန်းတော်တွေကတော်ထဲနေရတာအခုနေခါတော့ပါရဲ့သိစ္ဆံရှိတဲ့တော်ကဒီမှာသိမရှိပါဘူး တချို့တော့ရဒီမှာနည်းနည်းပါးပါးရှိပါတယ်အိန္ဒိယမှာတော့ကြားရပါတယ်တေဘောဆိုတော့ဇာဝလေးတစ်ခုဖတ်ကြည့်ရကြားရပေါ်ရတယ်ကြတယ်ဒီနေ့အတွင်းအဲကြားကြိုက်လို့သေတဲ့လူတွေကိုတစ်ထောင်မကဘူးနဲ့ရှိတယ်ဆိုရင်တော်များတာပဲကြားရအဲလိုကြားရဆိုလို့ဒီကြားတွေကိုသုတ်တင်တဲ့ဇွေအဖွဲကနေပြီးတော့သုတ်တင်လိုက်တာလည်းပဲဒီနေ့အတွင်းတစ်ထောင်မကဘူးကြားရအကောင်နေဘူးသူကသုတ်တင်ပြရတယ် အဲမြတ်စွာဘုရားတရားဟောတာကအိန္ဒိယမှာဟောတာကိုဘုရားလက်ထက်ကကြားတယ်တဲ့ပုံမှာဟာတော်တွေကလည်းတဲ့ပုံမှာကြောက်ကြမနာကောင်းပါလေတော်တဲ့နေတဲ့ကိုယ်တွေတော်ကြောက်ကြကောင်းဒါဝိဇ္ဇာကနဲ့ဝိဓုတွေပါတယ်တရားထုတ်နေကြားဆွဲသွားလို့ကိုယ်တော်လေးတွေတဏှာမူကြကြတယ်သိကြောက်ကြကောင်းတယ်အကြောင်းမကြည့်ပဲနဲ့နေလို့ရှိရင်ဒီကြားလည်းကြိုက်သွားနေတာပဲဒီတင်တ attva တွေလည်းရှိတာမွေတွေပါတယ်ရှိတာဒါကြောင့်ဘာရဲ့သိတာနေကိုလည်းပဲခွာရတဲ့ သရိတပိသမဂတိသရိတပိသမွေကင်းတို့ကို၎င်းမဂတိသရှင်မဲ့တို့ကိုလားမတိညတိကာဝေဒဤကျောင်းကလည်းဝင်နေသက်တာဝင်ရတာပေါ့ဘုရောဝါဒတဘောကိုသောသစ္စာတော်ပฏิရတိပฏิညတိဉာဏ်နဲ့လေအေးနင်းနင်းလေများကိုလည်းပဲကာကွယ်တတ်တယ်အဲဒီလိုဘေးရန်တွေကာကွယ်တတ်တဲ့အကြောင်းဆိုတာ မြတ်စွာဘုရား၏သာသနာတော်မှာမြတ်စွာဘုရား၏ဆုံးမအကျင့်တွေကျင့်မှုရာကျေးဇူးများတယ်အဲဒီတော့ကျေးဇူးများတဲ့ကျောင်းကိုလှူဒါန်းတဲ့တရားဓမ္မတွေမှာလည်းဒီလိုဘေးရန်တွေကျင့်ရှင်းပြီးတော့ဘောင်းကျချမ်းသာတွေရသွားမယ်ဆိုတဲ့အဓိပ္ပာယ်ကိုပေါ်ပြပါတယ်ဟောတာဆောင်းဖို့လေဘုရားသောသောကသတိမရဘူးဇာရိုက်ွယ်ဇာရိုက်ွယ်ဆိုဒါလေးဇာရိုက်နေရင်ဘာမှဝင်မလေးခေါ်လိုက်ရတယ်ဒါနဲ့မနေ့ကမှသတိရတာနဲ့ဇာရိုက်ကလေးကိုဥပ္ပေနင်းကလည်း အဲ့ဒါရိုက်ကောင်းတာနဲ့သူ့ရိုက်ခိုင်းစာရွက်တရားလောက်ရိုက်ရတယ်ဒီနာရှင်နာရွက်ချမယ်အဲ့ဒါကဓမ္မတွေစာရွက်ကလေးပါတယ်စာရွက်ကလေးကြည့်ရကြဆိုတာအာရိယတော့ကောင်းတဲ့ဥစ္စာတွေကဘုရားဝတ်တဲ့ညမောရဏတရားဘုန်းကြီးဟောတာမဟုတ်ဘူးဧကုသလာဘေးရာမြပဲချခြင်းစေသည်အေဘူအစရှိသောဒေရာတို့ဘူရာတို့ဘာယတိဋ္ဌာန်တို့ရှင်မဲ့တို့မွေတို့ကင်းတို့အပြားတွေပေါ့အဲ့ဒါတွေအဲ့ဒါတွေကို ကျောင်းကပယ်ချရတဲ့အဲ့ဒီလိုပယ်ချပြီးတော့အဲ့ဒီအဲအန္တရာယ်ကိုပယ်ချပြီးတော့ပြစ်လိုက်တဲ့အတွက်ဒီကျောင်းပေါ်တက်ပြီးတရားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာသမာဓိရလွယ်တယ်သမာဓိရတော့ဉာဏ်ဖြစ်တယ်အကျိုးများတယ်အဲဒီတော့ကျိုးများတဲ့အကြောင်းကိုလူတွေအတွက်ဒကာဓမ္မတွေမှာလည်းသံဃာဘွားဆက်ဆက်မှာဘေးရန်တွေကင်းသွားမယ်ဆိုတဲ့အဓိပ္ပာယ်ဟာ သူ့လိုလိုပေါ်လာပါတယ်။အဲဆိုရမယ်အေပူစာရာအေပူစာရာဘေယံညာဘေယံညာပေချာကင်းစေသည်ပေချာကင်းစေသည်အေပူစာရာအေပူစာရာဘေယံညာဘေယံညာပေချာကင်းစေသည်ပေချာကင်းစေသည်အေပူစာရာအေပူစာရာဘေယံညာဘေယံညာပေချာကင်းစေသည်ပေချာ သာယိတုံသာဝိပါတိတုံဝေနာတင်သာဒုက္ခတင်သာသာယိတုံသာဝိပါတိတုံဝိဟာရောကြောင့်သည်ဝေနာတင်သာကိယောင်ရာလုံးငါလည်းဖြစ်၏ဒုက္ခတင်သာကိုသိဉာဏ်ချမ်းသာရာလုံးငါလည်းဖြစ်၏တရားအာမထုံနဲ့အောင်တော့ဒီကြောင့်ကနဲ့ဝင်နေရင်အဲကိန်းအောင်ပြီးတော့ဆန်းချမ်းသာသာနေဖို့ရလည်းဖြစ်ပါတယ်အကျိုးရှိပါတယ်ဝေနာတင်သာဒုက္ခတင်သာသာယိတုံသာဝိပါတိတုံသာယိတုံသာ သမထအာယုံကိုရှုခြင်းကြုံငါလည်းဖြစ်၏ဝိပါဒံသာဝိပါဒနာရှုရလို့ငါလည်းဖြစ်၏သမာဓိကမ္မထသမထကမ္မထပွားများအားထုတ်ကိုရလည်းကျေးဇူးများတယ်ပြင်းပြမှာအားထုတ်နေလို့ရှိရင်တော့ဟိုအာယုံဒီအာယုံနဲ့မြင်နေရတော့လည်းသမာဓိဒီဘက်နဲ့ပြန်ပြန်မတတ်ပါလေကမ္မထကြောင့်လည်းဝိမိတရားအားထုတ်နေသမာဓိရတယ်ဝိပဿနာလည်းပဲထို့တူပဲပြင်းမဲ့နေတယ်မြညာကြရရှုမှဖြစ်တာပါပဲဒါပေမဲ့လို့တို့အာယုံတွေရောက်သွားလို့ရှိရင်ဝိပဿနာဉာဏ်ကလည်းပဲ နည်းနည်းကျဲသွားတာပါလေဒါကြောင့်ကျောင်းထဲဝင်ပြီးရှုနေလို့ရှိရင်ဝိပဿနာညာတိုးတက်တယ်ဝိပဿနာရှုရလဲအသုံးကျပါတယ်အခုဒီမှာမျိုးသမီးကျောင်းဆောင်ကြီးဆောက်တာလည်းသိကောင်းတယ်နာကောင်းတဲ့ကျောင်းဆောင်ကြီးပဲအဲဒါဘုန်းကြီးတို့ရန်ကုန်သာသနာ့ရေးတာလည်းနာကောင်းတဲ့ကျောင်းဆောင်မရှိဘူးနာကောင်းပါလေအခုဒီမဟာစီကမဏကျောင်းကလည်းပဲအနာကောင်းပါလေသူကလည်းခုနေခုနေခါမှာဆိုလို့ရှိရင်ဘုန်းကြီးတို့ ရန်ကုန်သာသနာ့ရေးသားကတောက်လိုက်တဲ့မဟာစီကျောင်းတော်မှပထမဒီကျောင်းတော်မှဒုတိယလို့ဆွဲရမှာပဲဟိုမှာပထမဇေရမမှာဆောက်ထားတဲ့အထိမ်းမှကျောင်းတော်ပါလေသူကလည်းတော်တော်ကောင်းတယ်တတိယလို့တော့ပြည့်မှာပေါ့လေသူကသူကတော့ငငယ်ပါပဲဘုရားကောင်းပါလေအခုဒီကျောင်းတော်မှာလည်းဘုန်းကြီးတို့ရောအခုသူဇာတာတို့ရောနောက်သိချင်းကမ္မထဆရာတွေလည်းရှိပါလေအရေးချင်းပြည့်ဝတဲ့ကမ္မထဆရာတွေသတင်းသုံးပြီးတော့သွားကြ အဲဒီမှာတရားသုံးသင်အထုလို့ကျေးဇူးများပါတယ်မနေ့ကင်းကဆိုလို့ရှိရင်ဘုရားလာကြတဲ့ဘန်ဃာတော်တွေထေကြီးတွေဘုန်းကြီးတွေဘုန်းကြီးကြီးရဲ့အဲဒီကြီးနှစ်ပါးလည်းပါပါတယ်အဲကမဟာပဏိတသခိုင်းကရွှေသေးကြီးဆရာတော်ကတပါးအဲကမဟာပဏိတကဘာအေးကဆရာတော်ကတပါးအဲဘုန်းကြီးတွေကြီးတဲ့ဆရာတော်နှစ်ပါးပါပါတယ်ဒီပြင်ဆရာတော်တွေကလည်းပဲအထေကြီးတွေပါပဲဘုန်းကြီးတွေတဝါငယ်လားနှဝါငယ်လား သုံးဝါငယ်တာစသဖြင့်ဝါ40ကျော်ဝါ40ဝါ30ကျော်မသိကြီးတွေပါပဲအဲဒါအကုန်လုံး30လောက်ရှိပါတယ်အဲဒီ30 30ကျော်လောက်အခြေရမနေ့ကဒီမှာတရားလည်းပဲသင်္ဓော်လည်းပဲအနေကစားတရားပုံမရသေးဘူးဆိုပြီးတော့မနေ့ကသောသောကအနေကစားခြင်းအဲဘေးတွေပါလေရုပ်ဖတ်ဒီမှာဓမ္မထမ်းကြောင်းဆိုတဲ့အတိုင်းဓမ္မထမ်းလည်းပဲနှလုံးသွင်းမှပြင်မယ်ဆိုပြီးတော့မနေ့ကဓမ္မထမ်းများလည်းပဲဒီမှာရှုကြမှတ်ကြကျေးဇူးများပါတယ်အနာကောင်းပါတယ် ဒါကြောင့်ကိန်းအောင်နေရန်ချမ်းသာရမှဖြစ်ပေသည်။ဇံဝင်စားရာကျွမာရာဧကပင်ပေသည်။ဒါရင်ဆိုရမယ်။ချမ်းသာရန်အမှန်ဖြစ်ပေသည်။ကိန်းအောင်နေရန်ချမ်းသာရန်အမှန်ဖြစ်ပေသည်။ Yeah. န်းသင်းနေ သမထကမ္မထအားထုတ်မယ်ဆိုရင်သမထကမ္မထအယုံလေးရှုဖို့နှလုံးသွင်းဖို့လည်းကောင်းတယ်ဝိပဿနာရှုမယ်ဆိုရင်လည်းဝိပဿနာရှုဖို့လည်းကောင်းတယ်ဟိုမျိုးသမီးကြောက်ဆောင်ရတယ်ဒီတိုင်းမှာပဲအဲဒီတော့ရှုပြီးတော့သမထသမာဓိတွေရဝိပဿနာဉာဏ်တွေရမဉာဏ်ပူဉာဏ်နိဗ္ဗာန်ကိုသင်ညာသာမျက်မှောက်ဖို့မျက်မှောက်ပြုပါအကြောင်းဖြစ်တယ်အကောင်းဆုံးအလူဒါနပဲဗာမာလူဒါနကဆိုရင်စာယုံ၃ယုံဒါတော့ပဲအကျိုးရပါတယ်ခုကတော့ သမထဇန်တွေကိုလည်းရဖို့ရဝိပဿနာလည်းပြုပြီးတော့ရိယာမဲ့ဘိုးလေးလည်းရဖို့ရည်ရွယ်ပြီးတော့သုဒ္ဓလိုက်တော့သိအစဉ်တန်းနေပါလေမနာကောင်းတဲ့ရည်ရွယ်ချက်ပါပဲအဲဒီကျိုးတွေကိုဓမ္မတွေမှာလည်းပြန်လာပြီးတော့လွယ်လွယ်ကူကူချမ်းချမ်းသာသာနဲ့ဇန်တရားတွေမဲ့တရားတွေဘုရားတွေရပါကြဖို့အကြောင်းပါပဲဒေနာတင်္ဇာဒုက္ခတင်္ဇာဇာတိဒုဇာဝိပါတိတုံဝိဟာရဏံပင်္ဂသဧကဗုဒ္ဓေနဒိဋ္ဌံ မင်္ဂတာတန်ဃာတော်ဝိရဒနာကြောင့်လူကိုဗုဒ္ဓနာမြတ်စွာဘုရားဧကံမြတ်ဆုံးမြေဝဏိတံသိစုတော်မူပါ၏။မင်္ဂတော်အားဝိရဒနာကြောင့်လူအားမြတ်ဆုံးပဲတဲ့သူတကအတူရဲ့မြတ်ဆုံးပဲမြတ်စွာဘုရားသိစုတာတဲ့။ဟောလူသားလည်းပဲမြတ်တာပါပဲကြိုးကြည့်တာပါပဲသင်္ကလူသားလည်းမြတ်တာပဲကြိုးကြည့်တာပဲ။သေပစ္စည်းလူသားလည်းပဲမြတ်တာပဲကြိုးကြည့်တာပဲဒါပဲမဲ့လို့ သံဃိကကြောင်းလူကတော့အများဆုံးတဲ့အတူဒါနာထဲမှာเนี่ยသူအများဆုံးပဲတဲ့ဝေလာမတုတ်ကြီးနဲ့မြတ်စွာဘုရားဟောထားတဲ့ညာအမှန်တင်ကြပါလေဝေလာမတရေကြီးဇဏနှစ်တိုင်းတိုင်းအကြီးကျယ်ပေးလူပြီးတော့ထားတယ်မနဖုဒ္ဒနဲ့အသိသံသိသံဂရေပေါင်းများစွာပုံစံပြီးတော့ရွှေငွေတွေစသည်တို့လေသူဒါနဲ့အဲဒီလိုလူဒါနာတဲ့သောတာပန်တစ်ပါးကျူးမိတာကဒုပိညတ်တယ်ဆိုပြီးတော့ဟောတယ် တခါသောတာပန်တရားတဲ့သရဂံတပါးသရဂံတရားတဲ့အနာဂံတပါးအနာဂံတရားတဲ့ဉာဏတပါးလူလာကအကျိုးကြီးတယ်ဉာဏတရားတဲ့သစ္စာဘုရားတပါးသစ္စာဘုရားတရားတဲ့သမ္မာသမ္ဗုဒ္ဓမြတ်စွာဘုရားသွေးမွေးယူတာနာကအကျိုးကြီးတယ်အဲဒီဘင်္ဂါတော်နဲ့တကွသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားကိုဆွံ့ကြွေးတာပဲ။ဘာင်္ဂကကြောင်းလေးထူတာကပိုအကျိုးကြီးတယ်ဆိုပြီးဟောထားတယ်။အဲဒီကြောင်းကဘယ်လောက်ကြီးရောဆို အဲ၄တောင်ကနေလောက်ထိုင်လောက်ယုံကြောင်းလေးပါပဲအဲ့လိုကြောင်းဆောက်လို့ရှိရင်ပဲကျိုးကြီးပါပြီဆိုပြီးတက္ကရာကပွင့်အဲတော့မြတ်စွာဘုရားအကြောင်းလူသာနာကိုမြတ်ဆုံးနေကျူးထားတဲ့ ဒါကြောင့်ကြောင်းလူဒါနာကြိုးကြည်လာဗုဒ္ဓအစီပြုသည်ဆိုရမယ်။ကြောင်းလူဒါနာကြိုးကြည်လာဗုဒ္ဓအစီပြုသည်ကြောင်းလူဒါနာကြိုးကြည်လာဗုဒ္ဓအစီပြုသည်ကြောင်းလူဒါနာကြိုးကြည်လာ အကျိုးကြီးဘဝေရမသုံးမှာရှိကျူတာလားဖြင့်အများဆုံးပါပဲအကြီးကျယ်ပဲအဲဒီသုံးကြီးရတော့ဘုမောလည်းခုနကပြောတဲ့တိုင်းကိုကျုပ်ပဲပြောနောက်တနည်းအားမှာမြတ်စွာဘုရားရှိကျူထားဘဝသောသသဘာရတော်တိယောရတာတိဥပဒယဥပဒယံရောခြင်းပုဂ္ဂိုလ်ဤဥပဒယနေရာကြောင့်ဝရတာတိပိတုဤသောသာတော်ကြောင့်သူတော်ပုဂ္ဂိုလ်ဒီဟာသဘာရတော်အလုံးစုံကိုပိတုတိမြင်ဟောတိမြင်ကြောင်းလို့ရှိရင်အလုံးစုံပိတုတိမြင်ရဲ့ဒီပြည့်ပစ္စည်းကတော့တစ်ခုလူတစ်ခု တခုသောဝတ္ထုပစ္စည်းလို့လည်းချင်းအဲ့ဒီဝတ္ထုပစ္စည်းသာသူရရောက်တဲ့သင်္ကန်းလို့ချင်းပြင်သင်္ကန်းလူတဲ့အကျိုးပေါ်တယ်။ဓမျိုးတဲ့ဓမျိုးတဲ့သာသူရောက်တဲ့ဆွမ်းလူရင်ဆွမ်းလူရဲ့အကျိုးစသည်နဲ့ဓမျိုးဓမျိုးသာရတယ်။ကြောင်းလူလိုက်တဲ့အခါကျတော့အဲ့ဒီသင်္ကန်းလူကဆွမ်းလူကသီမိလူကအဲဒီခဏတော့ဉာဏ်ရထလူကအဲ့ဒီအကျိုးတွေပါအကုန်လုံးပြီးသွားတယ်။ အဲဒီလိုမြတ်စွာဘုရားဟောပါတယ်ဒါကြောင့်အဲ့ဒါလေးကိုဘုန်းကြီးအတူတူဒီမှာသံမောလို့တာကျောင်းလူသူဟာလုံးစုံမှလှူရရောက်တော်သည်ကျောင်းလူသူဟာလုံးစုံမှလှူရရောက်ပေသည်ကျောင်းလူတဲ့ပုဂ္ဂိုလ်အလုံးစုံကိုလှူရရောက်တယ်လုံးစုံကိုလှူရင်းကြီးတယ်အလုံးစုံအကျိုးတွေကိုပြည့်ပြည့်နိုင်တယ်လို့ဆိုပါတယ်ဆိုရမယ်ကျောင်းလူသူဟာလုံးစုံမှလှူရရောက်ပေသည်ကျောင်းလူသူဟာလုံးစုံမှ ရောက်ပေသည်ေတံဒီဝါစာရတောသတ္တရာပုညပဝေတိဒေကံဒောသာဝရနိဗ္ဗာဒ ဝတ္ထုကိုလူရဟန်းပုဂ္ဂိုလ်တော်အားဒီဝါစာနည်းနဲ့၎င်းလားသောစာနည်းနဲ့၎င်းသရထာကာသိပုံညာကုသိုလ်ကောင်းမှုဒီပုံညာနာနေပါသုနာတော်ကြာပြခြင်းအကြောင်းပြသောကောင်းမှုဒီပဝရတိတို့ပွားနေတော့ဤဒီမင်းရေကကြောင်းစသည်သာဝရတိရနဲ့ဘုဒ္ဓပြည့်စည်လူသားနဲ့ပုဂ္ဂိုလ်တွေမှာနေရောညာရောကုသိုလ်တွေအမြဲပွားနေတယ်တဲ့ဘယ်လိုပွားတော့ဆိုတော့မိမိတို့လူသားတဲ့ ကြောင်းဆောက်ဝိထုကရှိနေတော့ဆင်ញင်နဲ့ဆင်ញင်နဲ့ဒီကြောင်းဆောက်ကိုအာရုံပြုပြီးဝမ်းမြောက်ဝမ်းသာဖြစ်ရတာပေါ့သင်္ကန်းတို့ဆွမ်းတို့သူသာလည်းအာရုံပြုရင်ကုသိုလ်တော့ဖြစ်တာပါပဲ၊ပွားတာပါပဲဒါပေမဲ့လို့ကိုလူထားတဲ့သင်္ကန်းတို့ဆွမ်းတို့ကမရှိတဲ့ချိန်ကျတော့အာရုံပြုရသိစိတ်ကမသက်တောင်းဒါကြောင့်ပွားတယ်လားမပွားဘူးကြောင်းကတော့တခါဆောက်ထားလို့ရှင်သူကနေနေတယ်အခုဒီကြောင်းမျိုးဆိုလို့ရှိရင်ဒီမှာအခုကြောင်းတခါကြောင်းမလေးတစ်သက်ဘာမှချွေးမှမဟုတ်ဘူးကြောင်းတခါကြောင်းမလေးရဲ့သာသမီ တစ်သက်လည်းပြည့်စည်မှာမဟုတ်ဒီလိုတည်နေမှာကြီးတယ်တစ်သက်တောင်မှပြည့်မှာမဟုတ်ဒီလိုတည်နေမှာပြီးတော့မိမိတို့လူသားတဲ့အကြောင်းအာယုပြုတိုင်းအာယုပြုတိုင်းဟာဝမ်းမြောက်ဝမ်းသာပြဖြစ်နေရဲ့အဲဒီကြောင့်မှသီလသမာဓိနဲ့ပညာသမာဓိသမာဓိပညာနဲ့ပြုလုပ်တဲ့ပုဂ္ဂိုလ်တွေလည်းလုံးနေတိုင်းသွားကြပါအဲဒီလိုနေတိုင်းသွားတဲ့ပုဂ္ဂိုလ်ရဲ့အကြောင်းပြုပြီးတော့လည်းအာယုပြုတိုင်းပြုတိုင်းကုသိုလ်ပွားကုသိုလ်တွေပွားများနေဒါကြောင့်မို့နေငြိမ်မချကုသိုလ်များဖြစ်ပွားလေတော့ဒီနေရောညရော တရိယာလည်းတရိယာလည်းစဉ်းစားစဉ်းစားတိုင်းဝမ်းမြောက်ဝမ်းသာကုသိုလ်ကြီးပွားသွားလိမ့်မယ်ဒီကျိုးတွေလည်းရပါလိမ့်မယ်ကုသိုလ်ပွားတယ်ဆိုတာအဲကုသိုလ်ကြီးအကျိုးဖြစ်တဲ့လူချမ်းသာတာချမ်းသာကြီးပွားတာပဲအခုလောကမှာရွှေတော့ငွေတော့ဆိုတာမရရအောင်ရှာရရွှေငွေရလို့ရှိရင်ဘာမှဆိုရတော့တာပဲသာဇာဘာမှဆိုရတဲ့ဝတ်စရာဘာမှဆိုရတဲ့အဲဒီညထာသတိဘာမှဆိုရတဲ့အိမ်တို့အဆောက်အဦတွေရတဲ့ ကိုယ်နိုင်ငံကမဟုတ်ဘူးတခြားနိုင်ငံသွားလဲရှိရင်ငွေသာပါသွားလို့ရှိရင်ဘယ်မှမသိရဘူးအကုန်လုံးလူကျင်တာတွေရတာပဲခေါ်ရခေါ်ခိုင်းလို့ရှိရင်ခိုင်းကြတယ်ရတာပဲအကုန်လုံးပြည့်စုံပါတယ်ဘာမှမဆိုပြည့်စုံနိုင်တယ်ဒါကြောင့်နေတိုင်းနေတိုင်းကျွေတော့ငွေတော့အရာများနေတဲ့ပုံစံတွေဟာချမ်းသာခြင်းတိုင်းချမ်းသာနေတာပဲဒါလိုပဲဒီမှာကုသိုလ်တွေပွားနေတယ်ဆိုတော့နေရောညကုသိုလ်တွေကတလဟောတစ်ခါတည်းပွားတောင်ပေါ်ကနေပြီးတော့ ရေစည်းကြောင်းတွေသသွင်းနဲ့သိကြနေတယ်လို့ကုသိုလ်ကောင်းမှုတွေပွားပြီးတော့လည်းကုသိုလ်ကောင်းမှုအကျိုးတွေလည်းသူ့မှာပွားနေတာပေါ့အဲ့ဒါကိုမြတ်စွာဘုရားကြည်ဟောထားပါတယ်ဆရာမင်းညင်းမချာကုသိုလ်များဖြစ်ပွားလေတော့သည်ညင်းညင်းမချာကုသိုလ်များဖြစ်ပွားလေတော့သည်

သာဘဒုက္ခပနုဒနာဉာဏ်တော်ဓမ္မဣရိညာယပြိနိဗ္ဗာတိနာသောဒေတတဓမ္မတေတိသာဘဒုက္ခပနုဒနာဒေတတဓမ္မတေတိသာဘဒုက္ခပနုဒနာဉာဏ်တော်ဓမ္မဣရိညာယပြိနိဗ္ဗာတိနာသောကျောင်းစာဝလူသားပြီးတော့အဲဒီကျောင်းစာဝမှာနေတိုင်းတဲ့ရဟန်းတော်တွေ အဲသင်္ဃသွားကပြီးတဲ့လူရမယ်နေရာထိုင်ငင်းအသုံးဆောင်နေတဲ့လူရမယ်တရေရကုစုကူတွေသဝိသနာနေနာစေတတောင်းမှသောသဘောရှိတဲ့အရှင်မြတ်တွေအပေါ်မှာကြီးညိုတဲ့စိတ်ဖြင့်လူရရမယ်အခုဒီကမ္မထာကျောင်းဒီမာဒီကျောင်းတော်မှာကျောင်းဆောင်နေမကောက်ကျောင်းသုံးဆောင်ရတဲ့သုံးပါးတဲ့ကံ ရမ်းလာတော့ကလထိုင်းနေရောသဘွဲတွေရောအစသာရာဘုံလုံးဆုံးတော့အခင်းနေရောသုံးပါတဲ့ဟောတရားဟောလို့ချင်းတရားဟောဝရဆိုပြီးတရားပြင်ကြီးရတယ်လဲတာမဟုတ်ဘူးဒါကြီးလည်းလွယ်သေးတာပဲဒါရင်တော့မကလေးကတရားအတန်ဖမ်းဖို့ရတိတကောတာတော့ဟိုမှာရေးထားတာဒီလိုပြီးတော့မရောက်သေးဘူးဒီနည်းနည်းပါးပါးချွေးရင်းလို့ပြင်းနေရပြန်ပါပြီကွာအဲဝိနည်းပြုလို့ချင်းဘုန်းကြီးကလည်းအတန်ဖမ်းမလို့ဝေးကြည့်တော့မရောက်သေးပဲနဲ့ပြည့်တိတကောတာတော့ပါသေးတယ် ဒိဋ္ဌိကြောင့်လည်းကြောင်းရည်တဲ့ချတယ်ဒိဋ္ဌိကောတာပါတာဘုန်းကြီးမကြိုးဘူးလေဒီမှာဒီသုံးဆောင်လည်းပါတယ်ခုကလာဘုန်းကြီးတွေကလည်းသိကြရကများလာတယ်ဒီတော့ဆိုရင်သင်္ကန်းသင်္ကန်း30နဲ့တပိတ်တစ်လုံးဒါပဲရှိတာကိုသိကြရတယ်အခုဘုန်းကြီးတွေသိကြများလာမများတော့လည်းမဖြစ်ဘူးတရားလျော်တာများမှာပဲဖြစ်တယ်ဒီနေ့ကတက္ကကြောက်ကကြောက်တယ်အခုနေခါတော့ဘုန်းကြီးတွေကပြိဋ္ဌာကလည်းသုံးမဖြစ်ပါလေအဲစာရိုက်တဲ့ရိုက်ပြိဋ္ဌာကဒူသေးတာပြတယ် ဟုတ်တယ်ဘုန်းကြီးများစာရက်တဲ့တိုင်းပဲလည်းရှိမှဒါလည်းရိုက်ရတာကိုစာရေးရလက်နဲ့ရေးလို့ရှိရင်တကြီးကလည်းသိကောင်းတာမဟုတ်လက်နဲ့ရေးရင်စားကွာသိမကောင်းဘုန်းကြီးရေးကြည့်ကိုယ်စိတ်လည်းရေးရတယ်မကောင်းတာလည်းအဝိဇ္ဇာကတယ်မကောင်းပြည့်ကြဝက်ကြရောမချောဘူးသူကတိုက်ပဲလည်းရိုက်လိုက်တော့သူကသလုံးလေးတွေကညီညွတ်ညွတ်ကိုဒါလေးကြည့်ပြီးတော့ရှေ့ကြောက်ထားတယ်ဝက်ကြရသိချောတော့တယ်သူကသိနေရကြပြီးလည်းပြီးပဲပါတယ်အဲဒါကြောင့်အဲဒါကလည်းခုပိဋကရာတစ်ပါးပဲခုနတိရကောတာဆိုတဲ့တရားဟောတဲ့ပုဂ္ဂိုလ်တွေမှာသူကလည်းပိဋကရာတယ်ဟောဒီကြောက်မှာ ဆုံးတယ်လို့နားဆိုပါတယ်အဲဒီလိုဆုံးဆုံးလေးနဲ့တူရမယ်တဲ့အဲဒီလိုဆုံးဆုံးလေးနဲ့တူတော့ကြောင်းနေတဲ့ရဟန်းတော်တွေကဘာကျေးဇူးပြုမလဲဆိုလို့ရှိရင်ဒေတာသာဓမ္မနိသိနိသဘာဒုက္ခဘနုရဏဒေထိုအကြောင်းနိုင်နေသောအရှင်ရဟန်းတော်တို့သည်သာသာထိုအကြောင်းတရားဓမ္မအားသဘာဒုက္ခဘနုရဏလုံးစုံသောဆင်းရဲကိုပဲကြောက်တတ်သောဓမ္မပြကိုဒေသိဒီဟောကြားတော်မူရလေကုန်၏အရေးကြီးတယ်သာသိတယ်ကြောင့်ကိုယ်ွယ်တယ်ဆိုတာ ကုသိုလ်ကောင်းမှုရဖို့ရလည်းဟုတ်တာပဲဒါပဲမင်းတို့အဲ့ဒီရဟန်းတော်တွေထံကနေပြီးသုံးမဩဝါဒကောင်းတွေရပြီးတော့မျက်မှောက်ဆင်းရဲတွေလည်းငြိမ့်ဖို့တောင်းတတရားဘဝဆင်းရဲတွေလည်းငြိမ့်ဖို့ရဒါတွေရဖို့ရပဲမျက်မှောက်မှလည်းပဲစိတ်ကူပင်သောကတွေရောက်လာလို့ရှိရင်ဆရာကျောင်းနေရဟန်းကသင်လျော်တဲ့တရားလေးများဟောဒီပေးလိုက်တဲ့အခါသိချမ်းသာမှုရသွားတယ်ဒါလည်းကျိုးမြသွားတာနောက်သာတရားဘွားတွေတွေ့လည်းပဲဘယ်လေးပါးမှလွတ်ပြီးတော့ လူလောကနာလောက သုတိလောကတွေမှာပဲအနေရာချမ်းသာပြီးသွားဖို့တန်နိုင်လို့ရှိရင်ပြင်းတရိယာမညာပူညာနေပေါ့ရောက်ပြီးသင်္ခါသိင်းနဲ့နိဗ္ဗာန်ကိုရောက်ဖို့ရဒီတရားတွေဟောရမယ်တဲ့ဒါတွေဘုန်းကြီးများတော့ဒါတွေတန်နိုင်နေရဟောနေတာပါပဲအဲတော့အဲ့ဒီလိုဟောတဲ့အတွက်အကြောင်းတရားတွေမှာဘာအကျိုးရတယ်ဆိုသင်ရဲ့ပဲကြအများတရားနာကြရရန်ဤညာတော်တွေကဟောတော့တရားနာရတာဟော ဟောမှာဟောလို့ရှိရင်တရားမနာရဘူးတချို့ကျောင်းတွေကိုယ်ွယ်ထားပေမဲ့တော့ကျောင်းဘုန်းကြီးကတရားမဟောတာဘူးမဟောဘူးဆိုရင်တရားဓမ္မတွေမှာအဲ့ဒီကြိုမရဘူးသိပြင်ကြိုတော့ရပါတယ်။ဘာမှမောသီလသမာဓိပညာနဲ့ပြည့်စုံနေလို့ရှိရင်တူတာနဲ့တူတာလို့ညီညွတ်လို့ဖြစ်တဲ့ကုသိုလ်ကောင်းမှုအကျိုးတွေတော့ရပါတယ်။ဒါပေမဲ့လို့အဲ့ဒီသင်ရဲ့ပယ်ရတဲ့တရားကိုနာရတဲ့သင်ရဲ့ပယ်ပုံပယ်ကြီးအဲ့ဒီတရားကိုနာရတဲ့အကျိုးကမရဘူး။အဲအကြောင်းနေညာက ဟောတာပြောရတယ်ဆိုလို့ရှိရင်တော့သိနေရကြတယ်အခုဝိပဿနာတရားတွေဟောပြောနေတော့ဒကာဓမ္မတွေကဝိပဿနာတရားတွေလာတော့သိရပဲကြတဲ့တရားတွေပဲသိသိရရင်သိထဲမှာတခါလဲပူလာလို့ရှိရင်ဘာလို့ရမလဲသိရင်ဘာလို့ရမလဲဆိုယောဂီပုဂ္ဂိုလ်တွေကသိတယ်အဲဒီစိတ်ကလေးမှတ်ရုံကလွယ်လွယ်လေးပဲမရှိမှလို့ဖြစ်တယ်သိကူရသိကူရသိညင်သိညင်တဲ့စိုက်မှတော့ကြာကြောက်သွားတဲ့ပြုတာသိနေရကြတယ်နှာကောင်းပါတယ်အဲကိုသိရည်လည်းကြောက်တာပဲသိသိရည်လည်းကြောက်တာပဲသိနေရကြတယ် ဒါကြောင့်ဆင်းရဲပယ်ရှားမြတ်တရားနာကြရပြန်ပြီးတဲ့ဆိုရမယ်ဆင်းရဲပယ်ရှားမြတ်တရားနာကြရပြန်ပြီးဆင်းရဲပယ်ရှားမြတ်တရားနာကြရပြန် အကျိုးရသလဲဆိုရံတော်ဓမ္မဤအညာယပြိဘာတိနာတော်ယံခြင်းရောက်နေရတော်တို့ကဟောကြားတော်တရားကိုအညာယဘုဒ္ဓဝါကြားနာ၍ဓမ္မသစ္စာလိတံတရားမှန်ကိုအညာယတိယဣဒာဤလောက၌သောထိုအကြောင်းတကားဖြစ်သောပုဂ္ဂိုလ်သည်ပြိနေပါတိဆင်းရဲခါသိငြိမ်းရလေတော့၏ရံတော်ဓမ္မဤအညာယပြိနေပါတိနာတော်သောထိုအကြောင်းတကားဖြစ်သောပုဂ္ဂိုလ်သည်ဣဒာဤလောက၌ နာသောအသောကိကွာယနာတိပြိနိဗ္ဗာတိအစဉ်အခါသိငြိရလေတော့ဤအဲ့ဒီတရားနာပြီးတော့ရောင်းတကားအဲ့ဒီတရားကိုနှလုံးသွင်းအားထုတ်ပြီးတရားတို့ကိုသိသွားရင်အသောကိကွာယနာလည်းဖြစ်နိုင်ပါတယ်တဲ့ဖြစ်နိုင်တာပြောတာနော်အကုန်လုံးဖြစ်တာတော့မဟုတ်ဘူးဘုရားလက်ထက်ကလည်းအကြောင်းတကားလေးယဟနာဖြစ်တာကတော့သိနေနေရှိဖို့မပေါ်ဘူးနာသမင်ပဋိကြီးတဲ့ယဟနာမဖြစ်ဘူးဖြစ်တာကတော့နည်းပါလိမ့်မယ်နည်းနည်းပါးပါးတော့ရှိပါသေးတယ်လူလူလူဝနဲ့ ညာနာဖြစ်ပြီးပြိဋိဘသာနာဖြစ်တော့ရှိပါတယ်များတော့မများဘူးဒါပေမဲ့လို့အဲ့ဒီသစ္ဆုတ်ကဘဝမဖြစ်လို့ချင်းနောက်ဘဝတော့ဖြစ်မှာပဲအနာရင်သိကြီးတဲ့သောတာပန်ဖြစ်သွားတယ်ဝိကာကလည်းသောတာပန်ဖြစ်သွားတယ်သောတာပန်ဖြစ်ပြီးတော့ဘုနာပြေရောက်နေကြတယ်သူတို့ဘယ်လေးပါမကြတော့ဘူးသိနေကြတယ်အဲဒီကနေပြီးတော့သူအနာဂံဖြစ်ပြီးသုဒ္ဓဝါသခေါ်တဲ့ဓမ္မဘုံကြီးရောက်မယ်သုဒ္ဓဝါသ ၅ပြင်ရှိတယ်အာဝိဟာအတ္တပါပုဒ္ဒသာပုဒ္ဒပြေကနိဋ္ဌအာဝိရှိတယ်အာဝိဟာဘုံမှာကဘာပေါင်းတစ်ထောင်သက်ရှိတယ်အဲဒီကနေသူတွေလို့အဲဟွာပြောင်းသွားတဲ့အခါမှာသုရတိဆိုတဲ့ဒုတိယဘုံတက်ကဘာပေါင်း2000သုရအာဝိဟာအတ္တပါအတ္တပါဘုံမှာကဘာပေါင်း2000အတ္တပါကတက်သွားတဲ့ကံသုရတာဘုံမှာကဘာပေါင်း2000သုရတာဘုံမှာတက်သွားတဲ့သုရသုရတာဘုံမှာတော့ကြံပြုံးမှာ အာဝိယဘုံမှာကဘာပေါင်း1000အဲဒီကတက်သွားတော့အတ္တဘဘုံမှာကဘာပေါင်း2000အဲဒီကတက်သွားတော့သုရတာဘုံမှာကဘာပေါင်း4000အဲဒီကတက်သွားသုရတိဘုံမှာကဘာပေါင်း8000နသနသတက်သွားသုရတိဘုံကတက်သွားတော့အကနိဋ္ဌမှာကဘာပေါင်း16000ပေါင်းလိုက်ရင်16000နလီနီးနီးရှိပါတယ်အဲ16000နလီဆိုလို့ရှိရင်တော့3200ကျော်3100ရှိပါတယ်ပေါင်းလိုက်လို့ရှိရင်ကဘာပေါင်း3100ရှိတဲ့အခါကျတော့ အဲဒီဇမဘုံမှာပဲယဟန္တာဖြစ်ပြီးပြိဋိဘာသမယ်တဲ့အဲဒီပုံကြီးပြင်ပေါ်တယ်အဲဒီမှာမြတ်စွာဘုရားကကြောင်းနေဖြစ်တဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်မြတ်အဲဒီမြတ်စွာဘုရားတရားနာရပြီးတော့နာရိဝိသခါရေသောတာပန်ဖြစ်နတ်ပြည်ရောက်နတ်ပြည်ကနေဇမပြည်ရောက်နောက်ဆုံးပြိဋိဘာသမှာပဲအဲလိုပဲအခုကကာလမှာလဲကြောင်းနေယဟန်ရဲ့တရားတွေကိုကြားနာပြီးတော့အဲဒီတရားကိုနှလုံးသွင်းအားထုတ်သိမြင်သွားလို့ရှိရင် အခုဘဝနဲ့သောတာပန်နဲ့ဖြစ်နေတယ်သောတာပန်နဲ့ဖြစ်တယ်မှာသောတာပန်ဖြစ်ခြင်းအကြောင်းပါရမီမျိုးစေ့ကတော့ဘာမှပြည့်စုံသွားတာပေါ့ဒုတိယဘဝတတိယဘဝတွေဖြစ်မှာပေါ့အဲဒီလိုဖြစ်ပြီးတော့အစဉ်တိုင်းတက်ပြီးတော့သင်္ခါသိငြိမ့်သွားနိုင်တယ်အဲ့ဒီကြိုးရနိုင်ပါလေ။ဒါကြောင့်ကြောင်းလူချင်းတရားမြင်ခုပဲငြိမ့်နိုင်ပြီဆိုရမယ်။ကြောင်းလူချင်းတရားမြင်ခုပဲငြိမ့်နိုင်ပြီ လို့ရှင်တရားမြင်ခုပင်ငြိမ့်နိုင်သည်သာသုရှင် များနေရာတွေမှာရှိရတာအများကြီးရှိပါတယ်။ညာစွာပြလက်ထက်တော်ခါကာလတုန်းကအဲကျောင်းဒါနဒုဒါလို့ဗာရာဏသီကတတိတကူကနန္ဒီယာဆိုတဲ့တတိတကူကကျောင်းဒါနဒုဒါလို့ဒီကလူကလူပြေမှာတက်ကျင်တဲ့ခြေတုံးမဲ့နတ်ပြေမှာနတ်ဘုံမွေးမှာနေချက်ချင်းပေါက်တာကိုရေစချတာနဲ့ဟိုမှာနတ်ဘုံမွေးမှာနေပေါက်ရဲ့အဲလူပြေမှာတော့သာဝတ္ထုကိုဖြစ်အောင်အတော်အထောက်ရတာကို တော်တော်နဲ့မပြီးနိုင်ဘူးအဲနတ်ပြည်မှာကုသိုလ်ကောင်းမှုကနေပြီးတော့ဆောက်လိုက်တော့သူကချက်ချင်းဘုံမိတ်မှကြီးကြီးကျယ်ကြီးဖြစ်သွားတာတခဏချင်းဖြစ်တာသိနေကြတယ်အခုဒီကျောင်းလူဒါနလူဒါနဲ့တရားဓမ္မတွေကုသိုလ်ကြောင့်နတ်ပြည်မှာလည်းဘုံမိတ်မှလည်းမပေါက်ဘူးလို့မစိုးနိုင်ဘူးလို့ဆိုတာပေါက်နိုင်ပါတယ်သူကဒီလူပြည်မှာလည်းခဲခဲချင်းအားထုတ်နေရတာနတ်ပြည်မှာကုသိုလ်ကောင်းမှုကြောင့်လည်းဘုံမိတ်မှချက်ချင်းပေါက်သိနေကြတယ်အဲဒီတော့ကျိုးတွေလည်းရသွားနိုင်ပါတယ်ဒါတော့ကျောင်းလူဒါနအကျိုးကတော့တော့တော်ကြပါသေးတယ် ဘုရင်ကရေစက်ချဖို့ရေစက်ချနီးဆိုတာလေးကိုဘုညာကပြောပြီးရေစက်ချရေစက်ချရေစက်ချနီးကတော့ဘုညာဒီမှာစာနဲ့ဒါကတော့စာနဲ့ရိုက်တယ်ဒါဓမ္မတွေလည်းစာရည်ရထားပါလိမ့်မယ်ဟိုတော့ကတတိကြီးကညာတော်တွေတရားထုတ်ကိုရည်ရွယ်ပြီးတော့ဒီကန်းတော်ညာတော်တွေအားလုံးဘယ်ပုဂ္ဂိုလ်မဆိုဝင်ရောက်ပြီးနေထိုင်အောင်ပိုင်းကြရေစက်ချဖို့ရညဇောပြညွှန်ကြပါလေယခုတတိပဒဝိပဿနာပြန်ပွားရေးအဖွဲ့က အဘွယ်ဝင်လူကြီးတွေကရည်ရွယ်ပြီးတော့ဒီကြောင်းထောက်တာကတော့ဘာအတွက်တော့ဆိုရင်ကမ္မထာဆရာတွေနေဖို့ကမ္မထာဆရာတွေဒီမှာသင်တော့ချမ်းသာသာနဲ့နေပြီးတော့ကမ္မထာတရားတွေဟောကြားဖို့ဒီလိုရည်ရွယ်ပါတယ်သူကရပုဂ္ဂိုလ်တွေတက်နေဖို့ရမဟုတ်ဘူးဆိုတာပြီးတော့ဒီကြောင်းကိုတရားတွေရဲ့ရည်ရွယ်ချက်အတိုင်းကမ္မထာဆရာအပေါင်းကိုသူရမှာပဲဘုန်းကြီးတစ်ပါးလည်းသူမခံပါဘူးဘုန်းကြီးတစ်ပါးလည်းသူကလို့ချင်းဘုန်းကြီးတစ်ပါးမှရှိတဲ့သီလသမာဓိပညာနဲ့ဆိုင်တဲ့အကျိုးတော့ပဲရမယ် ကမ္ဘာဆရာကြီးအများဆိုတော့သူတို့အများကြီးပေါ့အဲ့ဒါတွေကိုကြပြီးတော့သွားပါလိမ့်မယ်အဲ့ဒါပါပဲလက်ချဖို့ရအကျိုးချုပ်ကတော့ဒီထဲမှာအစီအစဉ်တွေကတော့ပုံပါပါတယ်ဒါတော့ပါဠိလိုကရှင်းဥစွာဘုန်းကြီးကရုပ်ပြသွားမယ်အဲ့ဒါကတော့တရားတွေကမလိုက်ကြနဲ့ပါဠိဆိုတာမမကလည်းကိုသိကြတာပေါ့အဲ့ဒါကတော့စိတ်ကအာယုပြုရဗမာလိုကြတော့ကိုဒကာဓမ္မတွေတိုက်ဆိုရမယ်ဒီသက်ချတယ်ဆိုတာဒကာဓမ္မတွေကမိမိတို့သူတဲ့အတူအကြောင်းကိုကြောက်ထားတာပဲ ဒါပါဠိတွေပါတွေကလူရင်းမဟုတ်ပါဘူးနားလည်ဖို့ကလူရင်းပဲအဲဒါဘုညာရှင်းဥစ္စာရှင်းပြအောင်မယ်ရှင်းပြမယ်ဘင်္ဂါရောရှင်မြတ်တို့ဘုရားကဘင်္ဂါရောဒီဒီမှာရင်းသုံးနေတာရှိပါတယ်အဲဒီကဆရာတော်တွေကောင်းပါဆရာတော်ဘာပါကုသတာတွေပြန်နေရတယ်ပါအဲ့ဒါဆရာတော်နားပါတယ် မင်္ဂတော်ရှင်မြတ်တို့ဖေရာတဲ့မှာကလိုက်ဆိုလို့မဟုတ်ဘူးနားထောင်ကြတာအလေးပဲပြင်းတော့ကြတော့လိုက်ဆိုတော့စေရနာစိတ်ထားရအောင်မင်္ဂတော်ရှင်မြတ်တို့ဖေရာမင်္ဂတော်တွေကိုတိုက်ရိုက်ခေါ်လိုက်တယ်သူညီတော်သလားသူညီတော်သာနာသူညီတော်စိတ်ကြံရှိကြသောတတိထာဝိပဿနာပြန်ပွားရေးအဖွဲ့ဝင်များမာဇီဩဝါဒကံယောဂီများနှင့်အခြားစေနာရှင်များဖြစ်ကြသောတတိတော်တို့သည်ဆိုတော့ ဘယ်ရင်ကတော့မယံတတိတော်တို့ဒီပါပဲဒီကြောင်းထဲမှာကုသိုလ်ပါဝင်တဲ့တတိတော်တွေအကုန်လုံးပေါ့အခုလက်ချမယ်လက်ခွက်တင်နေပြီးပြီးကျွတ်လေးလက်ခွက်မရှိဘူးပေါ့မရှိတဲ့ကိစ္စရှိပါဘူးဘာဒီကဘုဂ္ဂထာကြီးကအားလုံးအတွက်ဒါဝန်ယူပြီးတော့ရည်စက်ချတယ်တဲ့ဒီပုဂ္ဂိုလ်ကစိတ်စိတ်နဲ့စိတ်စေရနာနဲ့ထားပြီးတော့နှုတ်ကလည်းလိုက်သောဟာဒီလိုရည်စက်ချတာချခဲ့တယ်အမှန်ကြတယ်အမှန်ကောင်းတယ်အဲ့ဒါဘယ်သူတွေတော့ဆိုလို့ရှိရင် တတိတော်တော့ကတူညီသောတရားရှိပါတယ်အလုံးပုဂ္ဂိုလ်တွေဟာတရားတရားတူညီနေတာပဲတရားတရားသံဃာယုံကြည်တရားတရားတူညီတယ်ဒါရင်မကသေးဘူးတတိပဌာန်တရားပေါ်များအားထုတ်လို့ရှိရင်အခုကြကြင်တရားလူတရားများရနိုင်တယ်ဆိုတဲ့တရားတရားကလည်းတူညီနေတယ်နားကောင်းပါတယ်လူညီတော့ဆန္ဒလည်းရှိကြတယ်ဒီကြောင်းမျိုးဖြစ်ဖို့ဒီကြောင်းမျိုးဖြစ်ပြီးတော့ကမ္မထာဌာနဖြစ်ဖို့ကမ္မထာဌာနဖြစ်ပြီးတော့သာသနာတော်ကြီးပွားဖို့ဒီလိုအလိုဆန္ဒတွေနဲ့တူညီပြီးတော့နေကြတယ်အဲ့ဒါကိုတူညီသောဆန္ဒလည်းရှိပါတယ် ဒူညီသောစိတ်ကြံလည်းရှိပါတယ်အဲ့ဒီလိုစိတ်ကြံလည်းဒူညီနေကြပါတယ်ဒူညီလို့ဆောက်ဖြစ်တာမဒူညီဆောက်ဖြစ်ဘူးဒီကဒီလိုတတိပ္ပဏပြန်ပွားရေးဝိပဿနာအတွက်ကြောင်းဆောင်မယ်လို့အာဟိုကတပြင်းတရားအထုတ်သဘောကျတယ်တပြင်းလို့ဆောက်ပါဆိုရင်အဲ့ဒါမဖြစ်ဘူးဒူညီမှဖြစ်တယ်အားကြောင့်အခုဒီမှာကျောင်းတကာကျောင်းမတွေအကုန်လုံးကုသိုလ်ပါဝင်ရတဲ့ပုဂ္ဂိုလ်ကသူညီတော်သရရှိတယ်သူညီတော်သရရှိတယ်သူညီတော်စိတ်ဉာဏ်ရှိတယ်အဲဒီလိုပုဂ္ဂိုလ်ကဘယ်သူတွေလဲဆိုတော့တတိထာပြပွားရေးအဖွဲ့ဝင်များလဲပါတယ် ဒီပြန်လည်းပဲဒီအဖွဲ့ရဲ့လို့နာမည်မခံမဲနဲ့မဟာစီဩဝါဒကယောဂီတွေလည်းပါတယ်ဒီတော့မဟာစီဩဝါဒကယောဂီမဟုတ်ဘဲနဲ့လူကလည်းပဲစေတနာရှင်တွေပါသေးတယ်အဲ့ဒီပုဂ္ဂိုလ်အားလုံးကတတိတော်တို့ဒီကျောင်းတကာကျောင်းပါတွေဟောတာအညီအညွတ်သူပေါင်းကြပြည်လင်သံဃာဝဆင်းရဲမှဆွမြောက်၍နိဗ္ဗာန်ကိုသင်ညာသာမျက်မှောက်ပြုပါခြင်းအကျိုးငါ၎င်းဒါကတော့ ဘုရားသာသနာဝင်ပုဂ္ဂိုလ်တွေရည်ရွယ်ချက်ပေါ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဒီလိုလဲရည်ရွယ်ပါတယ်ဒါလည်းမကဘူးခုကျောင်းဆောက်ရမှာတော့ဘုရားမြတ်စွာသာသနာမြတ်သာသနာမြတ်ကြီးဒီမြင့်စွာတည်တာပါစေခြင်းကျိုးငါ၎င်းမြတ်စွာဘုရားသာသနာတော်သီလသမာဓိပညာသာသနာတော်ရဲ့ဒီမြင့်စွာတည်တာမို့ဒီမြင့်စွာတည်တာသုံးကကြီးပွားသွားဖို့ပေါ့ရှင်းနေလို့တော့ဒီမှာတူတူပဲဖြစ်တာပါပဲအဲဒီလိုလဲကြီးပဲပါတယ်ဒါဓမ္မတွေကြီးပဲအမှန်ပဲလားဘုန်းကြီးကသာပို့ပြီးတော့ ကြီးမွန်းပြီးတော့ညှောက်ပြီးတော့ရေးထားတာမဟုတ်ဘူးတကယ်ကိုဒကာဓမ္မတွေအတိုင်းကြီးပဲလားဒီဒီကမ္မထာကြောင့်မှာကမ္မထာဆရာနေနေပြီးတော့တရားဟောဒကာဓမ္မတွေတရားအားထုတ်မိဘတွေကအားထုတ်သာသမီတွေကအားထုတ်မိမြတွေကအားထုတ်အစဉ်ဆက်တခါတည်းသာသနာတည်ပါအောင်ဒီလိုကြီးရတာစိတ်ကောင်းတဲ့ကြီးပဲတဲ့ပဲအနာကောင်းပါလေဒီတန်တောင်းလာကြပြီလေဒီတိုက်ကြောင်းရာအတွင်း၌တသိမ်းညာတော့အကြံွေတို့ဖြင့်ဒါအမှန်ရတဲ့တာလေသိကြောခြင်းနဲ့ကြောမယ်ကြောခြင်းနဲ့ကြောမယ်ကြောတာဘူးသူကသင်က ခုတော့ကျင်းလို့မရဘူးကြောက်ပြီးအောင်မယ်အနာကြိုးစားနေရတာအဲဒါပဲလည်းတော့ဒီခုရှိတဲ့ကျောင်းဆောင်ကြီးကြကြတဲ့အတိုင်းဘောတသိညာတော့ကျမ်းွေတော့ဖြင့်ကျွကျင်စပွဲလွန်တင့်တယ်ရွေးကြည်နုပဲနှလုံးမွေလျော့ွယ်ကောင်းလှစွာသောဒါကအကြောင်းရဲ့ပုံဒါတွေကျွကျင်စပွဲပဲမြင်တဲ့ပုဂ္ဂိုလ်ရဲ့ကြည့်ကြည့်ရဲ့ဟောတယ်အဲမျက်စိထဲမှာကြည့်ရတာကိုကြီးညိုပဲကောင်းတယ်စိတ်လုံးမွေလျော့ပျော်ဝယ်သိကောင်းတယ်နာကောင်းတယ်အကြောင်းရဲ့ မဟာစီကျောင်းတော်မြည်တော့ဒီကျောင်းတော်ကြီးကိုဆောက်လို့ပြဆောက်လို့စေပြီလေအဲဆောက်လို့လို့ပြီးသွားပြီယခုခါ၌ကျောင်းရည်စေချပူဇော်ပွဲခေါ်တော့မဟာဒါနအတူပွဲကြီးကိုခန္ဓာတိုင်းငယ်စွာဆင်းရင်ကျင့်ပါပါကုန်၏ဒါရှင်းတယ်သင်ကြားတယ်အရှင်မြတ်တို့ဘုရားဒီကြောင့်ရစေချပွဲကိုကျင့်ပါသောအခါရှင်ဥစွာသံဃာတော်အားသံဃာတွေ့ခြင်းလာရောက်ကြားနာကြသောအလုံးစုံသောပုဂ္ဂိုလ်တို့အား မွတ်ပွန်ကြိုက်သောဒိုင်းဝင်ခွင်ဟူသောသုံးဌာနတို့၌သုံးညသည်တရားဟောခြင်းတို့ကိုရင်းရည်စကြပွဲ၏အကျိုးပူဇော်ပွဲဖြစ်ဖြင့်သုံးရက်တိုင်တိုင်ကျင်းပပြုလုပ်ခဲ့ကြပါကုန်၏ဒါလည်းကျင့်တယ်အဲသုံးညတိုင်တိုင်းတရားလည်းဟောတယ်ရောက်လာတဲ့ပုဂ္ဂိုလ်တွေတဲ့သံဃာတွေလည်းပဲကျွေးမွေးလူသားနဲ့ဒါတွေသင်ကြားနေယနေ့ဖို့နိုင်ဘူးကတရားကျော်ရည်အတွက်ရှိသောညာသံဃာတော်အား အာယုံသွမ်းတစ်ကြိမ်နေသွမ်းတစ်ကြိမ်အပြင်တစ်ကြိမ်တိုင်းတိုင်းမွန်မြတ်သောအသွမ်းခေဝေဘောဇင်နှင့်တောက်ွယ်အထူးတို့ကိုရိုသေစွာအသက်ကလူတန်းကျွေးမွေပူဇော်ပါကုန်ပူဇော်ခဲ့ပါကုန်ပြီတဲ့ဒါလည်းသင်ကြားနေပါတယ်တထောင်မကများစွာတော့ဒါကမ္မကြီးတထောင်မကဘူးတထောင်ကျော်တယ်ဆိုနှစ်ထောင်လည်းကျော်ချင်းကျော်မှာသုံးထောင်လည်းကျော်ချင်းကျော်မှာပေါ့ဒါကတော့မတွက်နိုင်ဘူးတထောင်မကများစွာသောဥပါဒကဥပါဒကိလူပရိသတ်တို့ကိုလည်းမွန်မြတ်သောခဲဝေဘောဇင်တောက်ွယ်ထူးတို့ဖြင့်ကျွေးမွေလူကျွေးမွေခဲ့ပါကုန်ပြီ ငါကြောက်သားတယ်ငါလွယ်ပါရဲ့ဒါသင်ကြပြီရှင်မြတ်တော်မြတ်ဤသောစကားလူရန်ကျွေးမွေးကြပြီးနေတယ်ခုအခါယဟန်သံဃာတော်ဤမျက်မှောက်နဲ့သရဏဂုံသုံးပါးနဲ့ကွာ၅ပါးသီလ၈ပါးသီလတို့ကိုထပ်မံဆောက်တည်ကြပြီးနေ၅ပါးသီလဆိုတာအစကတည်းကရှိနေတာပဲတချို့ကလည်းယောဂီတွေ၈ပါးသီလတွေဒီနေ့ကလည်းဘဝလာတဲ့အဲ့ဒါဒီအကုန်လုံး7ပါးတိတာပေးတာ7ပါးတိတာကြည့်နေတာပါပဲအဲကြည့်ပြီးသားတွေအခုထပ်ပြီးတော့ဆောက်တယ်ကအတူတူကြားလည်းမကြားရအောင်အတူတူဆောက်တယ်လေ ထမှန်ဆောက်တည်ကြပြည်လင်ယခုတွင်မင်းလျောက်ထားခဲ့ပြီးတော့မဟာစီကျောင်းတော်ခေါ်တော့ဒီကျောင်းတော်ကြီးကိုရင်စပွဲကလထိုင်ပြီးတော့ဘုရားပလင်တိတ်တော်ရာစတော့အသုံးအဆောင်ပြိခရာတို့နဲ့တကွာရွယ်ရင်းရှိသည့်အတိုင်းမြတ်စွာဘုရားအလကောင်မသိဆရာတော်နဲ့အကျင့်သုဒ္ဓတာမထေရအမှုရှိသောကမ္မထံဆရာယဟန်တော်အပေါင်းဖြစ်သောမဟာဒီဩဝါဒကံဂိုင်းအား၎င်းသူကံပါကုန်၏အဲတော့ အဲဒီကြောင်းဟာအသုံးဆောင်နေတဲ့တကွတူတာနဲ့လို့ဆိုပါတယ်တူတော့ဘု து လူတော့ဘုရားလည်းတူပါတယ်အဲမဟာစီဩဝါဒကံခိုင်းအားလည်းတူပါတယ်မဟာစီဩဝါဒကံခိုင်းဆိုတာဘာတော့ဆိုလို့ရှိရင်မဟာစီဆရာတော်နှစ်မဟာစီဆရာမသင်္သုဇာတမထေရအမှုရှိတယ်ကမ္မထာဆရာရဟန်းတော်အပေါင်းတဲ့ကမ္မထာဆရာအပေါင်းပဲတက်ဆက်ပေါ့အခုဘုန်းကြီးတို့ကြည်နေတော့ဘုန်းကြီးတို့ကမ္မထာဆရာတွေပေါ့နောက်ဒီဘုန်းကြီးတွေကကြည်သွားလို့တနေ့ကြလို့ရှိရင်ွယ်လွန်သွားလို့ရှိရင်ဒီကတတိတွေကကမ္မထာဆရာတွေအဖြစ် ကြောင်းကြီးမပြတ်မကျန်းပြည့်လည်းပြတ်ကိုရဆိုတော့လည်းမရှိသေးပါဘူးပြည့်လည်းနောက်ထပ်ဆောင်းမှာပါပဲအဲဒီတော့အဲဒီဓမ္မဒါဆရာအပေါင်းအားသူသားနီးဆိုပါတယ်အဲဒီတော့သူသားညာမှာကပ္ပယကုရိဘောတော်လေးပြုရလို့ငါဒါလေးလည်းပါတယ်ဒီကြောင်းထဲမှာစားစရာတွေပါလေးထားလို့ရှိရင်ပြည့်ကင်းအောင်လို့ဒါလေးကထည့်လိုက်ရပါတယ်ဘုန်းကြီးရန်ကုန်သာသနာ့ရိပ်သာကမဟာစီကျောင်းကတော့အထက်ထပ် ကာတိယကုရိမထည့်ဘူးဘာလို့လဲဆိုတော့အထက်ထမှာပစ္စည်းမထားဘူးဆိုတော့ဘုညာကြီးပဲဒါအောက်ထမှာလည်းထားဖြစ်တာပေါ့ဟိုမှာတော့ဒီမှာတော့တတတဲ့ဆိုတော့အဲ့ဒီလိုလိုလိုဖြစ်ဘူးကာတိယကုရိအပြည့်နဲ့လည်းသုံးပြီးမှဖြစ်မှာဒါကြောင့်ကာတိယကုရိကိုသောကာတိကာတိယကုရိကိုသောဒီပြအလုံးငါများသောလူရည်စက်ကိုသွန်ချ၍ကောင်းမွန်ရိုးသေးစွာသူရမှာကုန်ဤရှင်မြတ်တို့ဖေရာဤကြောင့်ဒီကြောင်းတော်တွင်ရည်ညွှန်းပိုင်းခြားထားသောဘုရားက၌ခုနကဘုရားအားလည်းလူတယ်ဆိုတော့အကြောင်းတစ်ခုလုံးလူသားမဟုတ်ဘူးဘုရားကလည်းဟိုမှာကြည့်ရတယ်အဲဒီဘုရားက ညှို့ပန်းကြတာပဲတဲ့သူပါဤဆိုအဲ့ဒါလေးကိုဆိုပါတယ်ရှင်မြတ်တော်ဘုရားဤเจ้าတော်တွင်ညှို့ပန်းကြထားသောဘုရားက၌မြတ်စွာဘုရားဤကိုယ်တော်သာဖြစ်သောဘုရားဤရုပ်ပွားဆင်းတော်သည်နာလူတို့ဤသိခိုးခြင်းညာတော်ခြင်းပူဇော်ခြင်းအယောသေးပြုခြင်းတို့ကိုခံတော်မူကားကိန်းဝဆန်နေတော်မူပါစေတည်းဒါလည်းသင်ကြားတယ်။တို့ဘုရားကမှတပါးသောဌာနတို့ကိုမူမာဇီကြတော်မူရှိသောကမ္မထာဆရာယဟန်တော်တို့သည်၎င်း ရင်းစရာတော့ဤတတိတို့သည်၎င်းမသိအပ်သောခြေသေးပြီး၍ရေစောနေသောခြေတော်ဖြင့်နင်း၍၎င်းကြောင့်ဆိုတာယူသေးသေးသုံးဆောင်ရတယ်။တိုင်းကစင်သားပြီးယူသေးရတယ်။အဲမသေးတဲ့ခြေနဲ့မနင်းကောင်းဘူး။အဲခြေသေးပြီးလည်းရေစောနေခြေအထင်းအောက်ရေစောနေလို့ရှိတယ်။သာကြရလို့ငါအနှင်းပါကုန်ဤရှင်ဘုရားတို့ရှင်ရှင်မြတ်တို့ဘုရားဒါက ကြောင်းရေသက်ချဒူရန်ထားပြီးတော့စောင့်ကြောက်မဲ့သူကိုရှိရင်ပြည့်စည်သွားနိုင်တယ်တွေ့ရပုဂ္ဂိုလ်တွေကမာဇီဩဝါဒကံကမ္မနာဆရာပဲဆိုဝင်တဲ့နေတယ်ပြောဖို့ဆိုဖို့ခက်တဲ့ဒါကြောင့်ဒီမာဇီဩဝါဒကံဖြစ်တဲ့သတိပ္ပံဝိပဿနာပြန်ပွားရေးအဖွဲ့ကိုလည်းအပ်ပါတယ်တဲ့အတော့ဘာတွေတော့သူတို့ဒီလူတွေတက်နေဘူးလားဆိုမဟုတ်ဘူးသူကစောက်ရှောက်ဖို့တဲ့ထင်းထင်းစောက်ရှောက်သူကထင်းထင်းစောက်ရှောက်အဲဒီညိုတိုက်တဲ့ကိုရင်ကားနဲ့ပြည့်စုံတဲ့ကမ္မနာဆရာတွေပြင့်ပြင်းပြီးတော့ကုဝေရမယ် အဲမတင်လျော်တဲ့ပုဂ္ဂိုလ်ရှိရင်လည်းပဲဒီမှာသူကမနေစရာဘူးပျက်စီးလာရှိရင်လည်းသူပြင်ရမယ်အနန္တရာကြတဲ့ဘုန်းကြီးတို့သာသနာ့ရေးတာမှာအဲဒီအခွက်ကနေပြီးစောင့်ကြောက်နေတော့ဘုန်းကြီးတို့ကဘာမှကြောင်းကြောင်းကြောင်းဆက်ရောက်ကြောင်သူဟာပြည့်လို့ရှိရင်လည်းသူဟာသူပြင်းဘုန်းကြီးတို့ကဘာမှကြောင်းကြောင်းမဆက်ရောက်နန္ဒီရကြတယ်သင်ပါလည်းဒီတိုင်းပဲသမဏကောင်းပါလေဒီကင်းပါလေဒါရည်ရွယ်ချရည်ရွယ်ခွက်ခိုင်းနေဒါရင်ပါဠိတွေကျိုးတော့လိုက်မဆိုရနဲ့လားပါဠိကတော့ဘုံရောက်ကြောင်းရည်ရွယ်ချဘုံရောက် သံဃာနာနာဂုံရောက်နောက်လည်းအများအားမှရအောင်ပါဠိရေးကြတယ်ထည့်ထားပါတယ်အဲ့ဒါကတော့သိတဲ့ကအောင်ကြီးကြတာဒကာဓမ္မတွေကိုစားခွန်ကြီးကသိုးနေတယ်လို့အောင်ကြီးရမယ်မယံဗန္တိသမတာရာသမသနာသမစိတ်ဓာသင်္ဃာမဟာသံသာရဝဋ္ဌဒုက္ခတောမောသနာဓာယနိဗ္ဗာန်သာပစ္စည်းကရဏဓာယဗုဒ္ဓသာသနာသာသစိတ္တပရိဓာမနာဓာယအဲဒီသက်ဒီသိနေချကြနေအောင်ကုံသွားလိမ့်မယ်ကြီး ဒီဘက်ကုံလာတော့ကြာလောင်းကြမှာလေကာနေကြအောင်ကာယံသာကိုင်ထားဟုတ်လားတော့ကြာမှကြာမယမာနိသမသာရသမသနာသမစိကသင်္ဃာမသံဃာဝတ္တုကရမောသနာတရာနိဗ္ဗာန်တာပစ္စည်းကရဏတရာဘုဒ္ဓသာသနာတာသီရပိဋ္ဌာပနာတာအိမသင်အာရမေသတ္တသာကာမတေရိကာပနေယိမဟာပေရိဝိဟာရဝရဏမကဣမံဝိဟာရံအတိတော်ပိတံဒသနိယံပါတာရိကမနောရမံကာလပိတဝဣဒာနိဝိဟာရမနာမမဟာရဏသမံတော်မ ဣမသမေစဗန္တိဝိဟာရမေကရိယာမနေပထမံတယောတိဝသေဘိက္ခုသံဃာသဘိနာပါဒာဒါနိသဘုဇနာသဓမ္မဒါနိသတိတုထာနေတုဒိဋ္ဌောဒိဋ္ဌောရတ္တိယသုပ္ပစာရဘာဝေနကရိမာဣဇပနာပါရိကတရာသင်္ချာသဘိက္ခုသံဃာသအရုဏဂမနာကာလေသမေဇာနိကသာနာကာလေသာတိဒွိတုကာလေတုဒွိခဒုံပဏိဒာနိဘိနာပါဒခာရဏိယ ဘောဇနီယဝိသေသာပါဏာနိတကိစ္စဓမ္မအနေကသာသေစဥပသဘောပါတိကဇနေဂဏိတေဟိခာရဏီယဘောဇနီယပါဏဝိသေသေဟိဘောဇိမာဧဝံသဗန္တေတတဝါဘောဇိတဝါသဒါနိဘိက္ခုသံဃာသာသာမှုခေတရဏသီလာနိကုဏသမာရိယတဝါဣမံယထာဥဒ္ဓမ္မာဘေယုယာရနာမကံမဟာဝိဟာရံသပရိဘောဂပရိခာရံယထုဒိဋ္ဌပရိစိဏံ ဗုဒ္ဓသာသမာသီထေရဗာရဏသုသနာထေရဘုမုခာသကမ္မဌာနာစရိယသမုဟာသမဟာသီထေရဝါဒပိဋ္ဌာကသခဏသသာကပိယကုတိမိကာတုံဒေဂိနောရကံဩသိဉ္စီယသက္ကိသံဒေမဣထဗန္တေယထာပရိစိန်ေဗုဒ္ဓပတိမာကဘေဗုဒ္ဓပတိမာယောမလောသာနံဝနနာမာနနာပူဇာသက်္ကာရေအတိသမာနာတိဋ္ဌာတုတရိညာဌာနာနိပါဏဘာစီတေ

ကာရတိတံမဟာကမ္မဌာနကရံသီလတပါဏာနံအာသီတေရောဝါရသိက္ခာယိကာနံပฏิပဒါနဓမ္မပရိပုရိကာနံယောဂိနိနံသမုဟဗုဒ္ဓသာယောဂိကနာသာဒေမယထာဒုက္ခပရိပုံစီတော်ဣဒ္ဓဗာနေယောဂိနိယောပฏิပဒါနပฏิပါတိဓမ္မပုရိတဝမေကဖလနိဗ္ဗာနခိဗ္ဗံဘာဟုနာတုအသောပိမံမဟာဗေရိဝိဟာရဧတံသာယောဂိနိမဟာဝိဟာရမဟာသီတေရောဝါရသိက္ခာကတ္တ

ဒုက္ခိတာဟွန်တုဒါလိုက်ဆိုရအောင်။ဘာငါတော်ရှင်မြတ်တို့ဗျာ။သူညီတော်သလား။သူညီတော်ဆန္ဒ။သူညီတော်စိတ်ကြံရှိကြတော်။ပฏิပဒဝိပဿနာပြန်ပွားရေးဖွဲ့ဝင်များ။မာဇီဩဝါဒကံယောဂီများနှင့်မာဇီဩဝါဒ ဖြာစေတနာရှင်များဖြစ်ကြသောဖြာစေတနာရှင်များဖြစ်ကြသောတတိတော်တို့သည်တတိတော်တို့သည်အနိယညောအနိယညောသုပေါင်းညပြီလင်သုပေါင်းညပြီလင်သာသနာဝဆင်းရဲမှာသာသနာဝဆင်းရဲမှာဆွေးမြောက်၍နိဗ္ဗာန်ကိုနိဗ္ဗာန်ကိုသင်ပြန်စွာသင်ပြန်စွာ ပါရခြင်းကျိုးငါ၎င်းဘုရားမြတ်စွာသာသနာတော်မြတ်ကြီးသည်ရှင်ပြင်းစွာသီလပါစေခြင်းကျိုးငါ၎င်းဒီကံတောင်းတရာပြီလင်ဒီတိုက်ကြောင်းရာအတွင်း၌သိမ့်ညတော့ကြောင့်ဝေတော့ခြင်း သဖွယ်လွန်တင်တယ်၍ဤနုပဲအလုံးမွေလျော်ဝဲကောင်းလာသောမာစီကြောင့်တော်မြည်သောဤကြောင့်တော်ကြီးကိုထောက်လို့စေပြီလင်ယခုခါ၌ကြောင့်ရည်စေချဥသောဝဲခေါ်သော ဆိုင်မြတ်စွာသင်ရင်ပြစ်ပါပါကုန်၏ရှင်မြတ်တို့ဖရာဒီเจ้าရည်တဲ့ချပွဲကိုပြစ်ပါတော့ခါသေဥစွာသံဃာတော်အားသံဃာသူချင်းသာရောက်ကြားနာကြတော့လုံးစုံသောပုဂ္ဂိုလ်တို့အား ဏတို့၌ဘုံညသည်ဘုရားဟောလူခြင်းတို့ကိုရင်းရည်သက်ချဝဲ၏အကျိုးပူဇော်ဝဲဖြစ်ခြင်းသုံးရက်တိုင်တိုင်ကျင်းပပြုလုပ်ခဲကြပါကုန်၏ယနေ့ဖို့နိုင်မူကားဘုရားကျော်ရည်အတွက်စီတော်ဘုရားသံဃာတော်အား ပြည့်သွားတဲ့ချိန်အပြင်အချိန်တိုင်းတိုင်းမွန်မြတ်သောသံခေဝေဘောဇင်းနှင့်အောက်ွယ်သူတို့ကိုဒုသေသွာသက်ကတူရာသွေးမွေပူဇော်ခဲ့ပါကုန်၏တထောင်မကများစွာသော ပါဒကသုပါဒကီသူပရိသတ်တို့ကိုလည်းဝန်မြတ်သောသေဝေဘောဇင်သောက်ွယ်သူတို့ဖြင့်သွေးမွေးခဲ့ပါကုန်မည်ရာဤသို့သက်ကလူရာသိမွေကြပြီလင်ယခုခါ ံဃာတော်ဤမျက်မှောက်၌သရဏဂုံသုံးပါးနှင့်တကားသာဘာသီလသစ္စာသီလတို့ကို မှန်သောက်တည်ကြပြီလင်ယခုတွင်ပင်ရောက်ထားခဲ့ပြီးသောမဟာစီเจ้าတော်ခေါ်သောဒီเจ้าတော်ကြီးကိုကရင်စပွဲကလထိုင်ဒီတော်တရားပလင်သိရကောရာစတော်သုံးဆောင်ပြိကရာတော်နှင့်တကား ရည်ရွယ်ရင်းရှိသည့်အတိုင်းမြတ်စွာဘုရားအလကောင်မာသီဆရာတော်နှင့်ရှင်သူဇာတမထေတို့အမှုရှိသောဓမ္မထဆရာရဟန်းတော်အပေါင်းဖြစ်သောမာသီဩဝါဒကံတိုင်းအလကောင်သဗ္ဗယကုတိကိုယ်တော်လည်း ပြုလုပ်ရလို့ငါမြတ်သောလူရည်သက်ကိုပွန်ချ၍ကောင်းမွန်อยู่သေးစွာလူရန်ပါကုန်၏ရှင်မြတ်တော်ဖျားဒီเจ้าတော်တွင်ညီညွတ်ပိုင်းခြားထားသောဘုရားက၌မြတ်စွာဘုရား၏ တော်သားဖြစ်တော်ဘုရား၏ရုပ်ပွားတော်သင်တို့တော်သည်နတ်လူတော်၏ရှိခိုးခြင်းညံ့နိုးခြင်းပူဇော်ခြင်းရုပ်သေးပြုခြင်းတို့ကိုခန္ဓာမူကားသိအားသံနေတော်မူပါစေတည်းထိုဘုရားကမှာ သောခန္ဓာတို့ကိုမူပါစီကြတော်မူရှိသောကမ္မထံဆရာ န်းတော်တို့သည်၎င်းရင့်ဆရာတို့ဤယတိတို့သည်၎င်းမသိအပ်သောခြေသိပြီ၍ရေစောနေသောခြေတို့ဖြင့်နင်း၍၎င်းအလုံးစုံသောကိုယ်ရင်ငါတို့ဖြင့်ဒီပါသုံးသာ၍၎င်းဒီချိုးက၌မူအနတ်စည်း၍၎င်း ကိယောင်ရလို့ငါ၎င်းကိုစိတ်နှပြသံသာရလို့ငါ၎င်းသမထကမ္မထအာယုံကိုရှုရလို့ငါ၎င်းဝိပဿနာရှုရလို့ငါ၎င်းတရားကျမ်းစာတော်ကိုရှုရှုလေ့လာရလို့ငါ၎င်းသံသာသည့်အလျောက် လူရှိတိုင်းသုံးဆောင်တော်မူကြပါစေကုန်သတည်းထို့ထို့ပြင်အမျိုးသမီးတို့အတွက်ဆောက်လို့ဆရာသောထိုအမျိုးသမီးကမ္မထာကျောင်းဆောင်ကြီးကိုလည်းသီလနဲ့ပြည့်စုံကုန်လျက်ပါဠိဟောပါဒကံဖြစ်ကြသော သတိပဋ္ဌံဘာဝနာတရားကိုရှင်းကုန်သောမြို့သမီးယောဂီအပေါင်းဖြစ်သောယောဂီအပေါင်းအားသာနာသည့်အလျောက်လူစီတိုင်းသုံးဆောင်ရလို့ငါလူရန်ပါကုန်၏ရှင်မြတ်တော်ဘုရားကိုမြို့သမီးကမ္မထာကျောင်းဆောင်၌ သမီးယောဂီတို့သည်ပฏิပဌံပฏิပါကျင်တရားကိုချစ်ကျင်ကြ၍မေဖို့နိဗ္ဗာန်သို့သင်မြန်စွာဆက်ရောက်ကြပါစေကုန်သတည်းသို့ပြင်လည်း ပုရိသေဒီမှာစီကြောင်းတော်ကြီးဖြင့်ဒီမှာစီကြောင်းတော်ကြီးဖြင့်သို့မျိုးသမီးသို့မျိုးသမီးဓမ္မထံကြောင်းဆောင်ကြီးကိုဘာစီဆရာတော်ဤဘာစီဆရာတော်ဤဘောဝါရကံသတိပဒဝိပဿနာဉာဏ်ပွားရေးအဖွဲ့အားလီသတ်မှတ်ထားသည့်အတိုင်း ထိမ့်သိမ်းဆောင်ရှောက်ရန်အတွက်အနှင်းပါကုန်၏ရှင်မြတ်တို့ဖျားသို့ပြင်ဒီသင်္ဃအစရှိသောဝေဝတ္တုတို့ကိုလီသီလအစရှိသောဘုရားတို့နှင့်ပြည့်စုံတော်မူကြသော ည်ရအပ်သောတရားရှိပါတော်မထေမြတ်တို့အားအသိရသည်ပိုင်းခြား၍လူစေစွာသုဒ္ဓပူဇော်ပါကုန်၏ရှင်မြတ်တို့ဗျာမင်္ဂလာတော်နှင့်ပြိဿတို့အား ကျွေးမွေးခြင်းညငွေတသိန်းကတံအာစီเจ้าတော်ကြီးနှင့်ညငွေတသိန်းကျော်တံမြို့သမီးเจ้าတော်ကြီးကိုရေစက်ချလှူဒန်းခြင်းသပွဲကလထိုင်အလင်းကြီးကံဒီပိုက်စသော 7ပါးသောရှင်မြတ်တို့အားသင်္ဃစသည်တို့ကိုဘုရားရှင်သတ်ရှိတော်တတိတော်တို့ဤဒီကောင်းမှုပေါင်းသည်ဘာသောတရား၄ပါးတို့ဤဘုရားကုံကြောင်းဖြစ်သော ကြီးမြို့သမီးယောဂီဓမ္မထံကျောင်းဆောင်ကြီးတို့ကိုရေသက်ချလူသားချင်းအစရှိသောဒီကောင်းမှုပေါင်း၏သဘောဘာကကိုကျွန်ုပ်တို့၏အတိအတိသောမိဘဆွေမျိုးများနှင့်ဒီရရ၌ရောက်ရှိနေသောသိ င်းတို့မှစ၍နှလုံးစုံသောသတ္တဝ